မနေ့တော့သင်္သာရိပုတ္တရာမထေအနုပရဝိပါဒနာရှုဖို့နောက်ဆုံးပိုင်းနဲ့မြတ်စွာဘုရားဟောကြားထားတဲ့ဒီကနခပရပိုက်ကိုဟောကြားထားတဲ့ဒီကနခသုတ်တန်တရားပေါ့ဒါဟောရဒီကနခသုတ်တန်တရားကိုကြားနာနေရင်သင်္သာရိပုတ္တရာကယဟန္တာဖြစ်သွားတယ် အနုရဝိပဿနာကဒီနေ့ကနှစ်သတင်းဟောခဲ့တာပထမဇာဝင်စားပြီးတော့ပထမဇာကထားတဲ့အခါပထမဇာစိတ်ကိုဝိပဿနာရှုပထမဇာစိတ်ဆိုပထမဇာစိတ်နဲ့အတူတကွရှိတဲ့နာတရားတွေအကုန်ပေါ်လေအဲဒါတွေကိုဝိပဿနာရှုရဲဆိုတဲ့အကြောင်းကိုဒီနေ့ကပထမဆုံးသတင်းကဟောခဲ့နောက်ဒုတိယဇာဝင်စားဒုတိယဇာ၌ပါဝင်တဲ့တရားတွေကိုရှုရဲ

နောက်ဆုံးနေဝတညာနာပညာရဏဇံဝင်စားတယ်ဒီနေ့ကဒီနေ့ကနောက်ဆုံးဟောခဲ့တဲ့အပိုက်ပဲနေဝတညာနာပညာရဏဇံကထားတဲ့အခါကျတော့အသေးစိတ်အားဖြင့်တရားတွေအပြီးပြီးမကျွနိုင်တော့ဘူးဒီရေရမအတိတာနိရုဒ္ဓဝိပရိနတာသေရမေသမနုပတတိဒီလိုဟောတာကိုထုတ်သွားလေတဲ့တရားတွေလွန်သွားလေတဲ့တရားတွေ ပေါက်ပြန်သွားလေတဲ့တရားတွေကိုသူ့ပေါင်းပြီးတော့ကျူတယ်လို့ဒီလိုသူကဟောတာတရားတစ်ခုစီတစ်ခုစီအသေးစိတ်မကျူနိုင်တော့ဘူးအဲ့ဒါကိုညီးယူပြီးတော့အခုယောဂီပုဂ္ဂိုလ်တွေမှာလည်းသင်ကြားကျူနိုင်တဲ့တရားတွေကိုသင်ကြားပဲကျူရတယ် အခုမြင်တာတင်ကြရင်မြင်တဲ့သဘောကြားတာတင်ကြရင်ကြားတဲ့သဘောသိကူတာတင်ကြရင်သိကူတဲ့သဘောကြံစီတာတင်ကြရင်ကြံစီတဲ့သဘောဒါပါလေးတွေကျွရတာနေသေးရင်နေသေးတာသိကြရင်သိကြတာအဲဒီသင်္ကြန်ကြဖြစ်ပေါ်လာတဲ့တရားလေးတွေသူဖြစ်တဲ့အတိုင်းပဲကျွရမတင်မကြဖြစ်တဲ့တရားတွေတော့လည်းလုံးပြီးတော့သာမာပဲကျွရတာ အဲဒါကျင်သာရိပုတ္တရာရဲ့အနုပရဝိပဿနာရှင်ကြီးကနီးရပြီးတော့လည်းဒီနေ့ပြောခဲ့ပြီးပါသောသူပဲနေဝတညာပြီးတော့လဲညောရသမပတယဝင်စားပုံကိုဒီတော့မှဟောထားပါတယ်ကုဏသာပရံဘိက္ခဝေပါရိပုတ္တောဘာဝတော်နေဝတညာနာတညာယရဏသမတိကမှာ

ကူပြောင်းပြီးတော့ရောက်သွားတယ်အဲဒီတရားမှာသူကအခုအရှင်သာရိပုတ္တရာမှာတော့အဲဒီဝေဒနာတင်ညာတွေခြုံငိမ့်တဲ့နိရောဓသမဘာတဲ့စိတ်တွေရောပါတယ်အကုန်လုံးခြုံငိမ့်ပါအဲဒီရောက်ပြီးတော့နေတယ်ပညာယာသတ္တဒိဋ္ဌဝအာတဝပရိက္ခိနာဟွန်တိပညာယာသပညာဖြင့်လဲဒိဋ္ဌဝမြင်အတ္တထောသာရိပုတ္တေဤသာနာ၌

နိရောဓနိဗ္ဗာန်ခေါ်တဲ့နိရောဓသစ္စာခေါ်တဲ့နိဗ္ဗာန်တရားကိုမြင်တော့မြင်တယ်ဆိုလည်းမျက်စိနဲ့မြင်တာမျိုးတော့မဟုတ်ပါဘူးချုပ်ငိမ့်တဲ့နေရာရောက်သွားတာပါပဲအဲငိမ့်တဲ့သဘောရောက်တော့အစကဆိုရင်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကစစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်စစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်ရှစ်ပြီးတော့ကြောက်တဲ့တရားတွေတွေ့အဲဒီနိရောဓသစ္စာခေါ်တဲ့နိဗ္ဗာန်တရားတွေ့တဲ့အခါကျတော့ဖြစ်ပြီးကြောက်တာမဟုတ်ဘူး မကြည့်ပဲနဲ့ချုပ်ငိမ့်နေတဲ့နေရာကိုရောက်သွားပြီးတဲ့စိတ်ကလေးပါကိုပျောက်သွားတယ်လို့ဖြစ်ပြီးတော့ချုပ်ငိမ့်တဲ့နေရာကိုရောက်အဲဒီတော့ငြိမ့်တဲ့တရားကိုတွေ့သွားတော့မငြိမ့်မဲနဲ့ဖြစ်ပြနေတဲ့တရားတွေဟာဆင်းရဲတွေပဲလို့မြင်ရတာလည်းဘာမှနှိမ့်သက်သားစရာမရှိဘူးဖြစ်ပြီးပြသွားတဲ့ဆင်းရဲပဲကြားရတာရောနားရတာစားရတာတွေ့ကြည့်ရတာရောသိကုစဉ်းစားကြံစည်ရတာတွေရောကိုယ်မူရာတွေရောစိတ်မူရာတွေရော ဘယ်ဟာမဆိုခဏမစဲဖြစ်ပြပြီးတော့နေတဲ့တရားတွေဆင်းရဲတွေကြီးတယ်ပဲမြစ်သက်သာဝံမရှိတဲ့အာကိုစရာမဟုတ်တဲ့တရားတွေကြီးတယ်ပဲငြိမ့်နေတဲ့တရားကကောင်းတာပဲလို့အဲဒီငြိမ့်တဲ့တရားကိုမြင်သဖြင့်မငြိမ့်တဲ့တရားတွေဆင်းရဲတွေမကောင်းဘူးလို့ဆိုတာသိမြင်တာငြိမ့်တဲ့တရားကောင်းတာသိတဲ့ချက်မငြိမ့်တဲ့တရားတွေသာနှိမ့်တဲ့တာလူချင်းနေတာဟာ ဆင်းရဲကိုတောင်းတနေတယ်လို့ဖြစ်တော့ဒါသမှုရသစ္စာဆင်းရဲကြောင့်တရားပဲဆိုတာဒီလိုလည်းသိတယ်။ငြိမ်းတဲ့တရားကိုတွေ့မြင်ပြီးတော့သွားတာဟာဖြင့်မေဃသစ္စာသူငြိမ်းရသို့ရောက်တဲ့တရားပဲတဲ့ကျွင်းကျွင်းတခါလဲဖြစ်တဲ့ယုံနာနဲ့လုံးဝငြိမ်းရပြုတ်နဲ့ရောက်သွားတော့အဲဒီရောက်သွားတဲ့တရားသူငြိမ်းရရောက်တဲ့အရိယာမဲ့ပဲတဲ့သစ္စာလေးပါးတရားသိမြင်တာပညာရစ

ဒီအာသဝဆိုတဲ့တရားတွေကအကုသိုလ်ကိလေသာတွေပါပဲအကုသိုလ်ကိလေသာတရားတွေပဲအဲဒီတရားတွေကအနာဘုတ်ကိုယ်ဘုတ်ဒီဘုတ်အနာရည်တွေနဲ့တူတယ်တဲ့တဏှာရည်လို့ခေါ်တယ်တဏှာရည်တွေနဲ့တူရတဲ့အနာကနေပြီးတော့ယူထွက်နေသလိုပဲတဲ့ဒီခန္ဓာကိုယ်တွေကနေပြီးတော့ယူထွက်တယ်မျက်စိကလည်းပဲထွက်တာပဲတဲ့သူကမျက်စိကနေပြီးမြင်ပြီးတော့လည်းဒီကိလေသာတွေဖြစ်နေလား နားကလည်းကြားပြီးတော့ဖြစ်နှာခေါင်းကလည်းဖြစ်လျှာကလည်းဖြစ်ကိုယ်ကတွေ့ထိတဲ့အစိတ်ပိုင်းကလည်းဘယ်ပိုင်းကဖြစ်ဖြစ်ခေါင်းကဖြစ်ဖြစ်ကိုယ်ကဖြစ်ဖြစ်ခြေထောက်ကဖြစ်ဖြစ်နေရာတိုင်းကအတွင်းကရောပြင်ကရောတွေ့ထိရာကနေပြီးတော့လည်းဒီကိလေသာတွေဖြစ်အဲဒီလိုရိုစီးပြီးတော့ကြတာတော့ကြောင့် အနာရင်များတရို့သိပြီးတော့ကြတာတော့ကြောင့်၎င်းအဲတော့ချောင်းများမြောင်းများမှာမြင့်ရာကနေပင်နေရာစီးဆင်းသွားသလိုပဲအဲစီးသွားတာတော့ကြောင့်အာယုန်တွေဒီကိုမျက်စိကနေပြီးမြင်ရအာယုန်တွေစီးဆင်းပြီးတော့သွားနာကနေပြီးကြားအောင်စီးစီးဆင်းပြီးတော့သွားအဲဒီလိုစီးဆင်းပြီးတော့သွားတာတော့ကြောင့်၎င်းအာသဝတရားတွေခေါ်တယ်တဲ့ယူစည်းရတဲ့တရားတွေ ယူစည်းပြီးတော့ထွက်တတ်တဲ့တရားတွေကိုယ်ထဲကနေပြီးသကွင်းသွင်းယူထွက်နေတဲ့တရားတွေအာသဝတရားတွေပေါ့အဲ့ဒါက၄မျိုးရှိတယ်ဒီအာသဝကာမသဝဘဝသဝဒိဋ္ဌာသဝဝိဇ္ဇာသဝကာမသဝဆိုတာ

ဒါတွေနှိမ့်ဆက်နေတာပဲအခုလူတွေကဒီလူချင်းစရာအာယုန်တွေလူချင်းမှုနှိမ့်သက်မှုတွေမကင်းနေလို့ရှိရင်အမှန်ကောင်းတာပေါ့သိနေကြတာဥပမာအားဖြင့်ဆိုရင်ပွဲကြိုက်တဲ့ပုဂ္ဂိုလ်ကတော့ပွဲသဘောကျတာကိုသကမသွားပဲပွဲကြိုက်တော့ပွဲသွားကြည့်ရတယ်သူဈေးစကားလည်းကုံပါသေးတယ်သွားတာလည်းဒုက္ခဥစ္စာပဲဟိုမှာရောက်နေတော့လည်းဒုက္ခဥစ္စာပဲအေးပါပြည့် ညောင်းညာခါပင်မခါပြီးတော့ဟိုမှာသွားပြီးတော့ကြည့်နေဒုက္ခရောက်ပြီးတော့နေတယ်လို့အဲ့ဒါဥပမာသိပညာတွေလည်းဒီလိုပါပဲနှစ်သက်စရာသာယာစရာလေးတွေကောင်းတယ်ထင်ပြီးတော့ဒါလေးလိုရှိနှစ်သက်ဒါလေးတွေရအောင်လို့လုပ်ဒါလေးတွေသုံးဆောင်ခံစားကြည့်လုပ်နေတာဟာကာမဘဝတွေဒုက္ခတွေရောက်နေတယ်ကာမအာယုန်တွေလူရင်းစရာနှစ်သက်စရာအာယုန်တွေအထူးအဖြစ်တော့

ကိုယ်ဘဝလေးနဲ့ကိုခင်မင်တွေ့တာပြီးတော့နေဒိဋ္ဌိအာသဝဒိဋ္ဌာသဝဒိဋ္ဌိဆိုတာကတော့အယူမှားတယ်မျိုးမျိုးပေါ့လေအကျဉ်းချုပ်အားဖြင့်သောတရာတိဥစ္စာတိကစပြီးတော့သူ့ရဲ့ကျင့်ရင်တက်ကာတိကစလာယုံနာတရားတွေကိုပဲပုဂ္ဂိုလ်သတ္တဝါလို့ထင်နေတဲ့ကိုယ်ကိုယ်ရောသူများကိုယ်တွေရောအသက်ရှင်နေတဲ့အကောင်ပဲလို့အကောင်လိုက်ပြီးနေတာပဲလို့ဒီလိုသင်္ကြန်ဆွဲလာတဲ့သက်္ကာတွေ အဲ့ဒါမြဲတည်နေတယ်ထင်လို့ရှိရင်သတ္တရာတိတိခေါ်တယ်သေသွားတဲ့အခါဘာမှမရှိတော့ဘူးဆိုလို့ရှိရင်ဥစ္စရာတိတိခေါ်တယ်အဲ့ဒီဒိဋ္ဌိနှစ်ခုအရင်ခံပြီးတော့အမျိုးမျိုးသူတွေယူဒိဋ္ဌိတွေဖြစ်လာတယ်နောက်ဘယ်လိုလုပ်ရင်ကောင်းတယ်ဘာကချမ်းသာတယ်ကောင်းကင်ဘုံကဘုရားကရှိတယ်ဒီဘုရားကနေပြီးမှတယ်စသည်ဖြင့်အယူတွေနောက်ကွဲကြလာတယ်အဲ့ဒါအရင်ကငါတော့ကိုပုဂ္ဂိုလ်သတ္တဝါအနေအချင်းဆွဲလိုက်ရင်ကစပြီးတော့ဖြစ်တယ် အဲဒီယူဒိဋ္ဌိတွေအကြောင်းပြုပြီးတော့တဲ့လူတွေဟာဒုက္ခရောက်နေတာပဲအဲဘာသာယူဝါဒတွေအမျိုးမျိုးရှိတဲ့ပုဂ္ဂိုလ်တွေကသူ့ဘာသာယူဝါဒအလိုက်ကျင့်ရတာကိုအထုရတာမဟုတ်တာတွေလည်းလုပ်နေရတာပဲဘာသာယူဝါဒမပြောနိုင်အောင်တော့အခုအခုဘုရားဘာသာဝင်ဖြစ်တဲ့ဗမာတွေမှာတောင်မှအစွဲလန်းနေရှိတယ်ဟိုကမလုကောင်းမှုတရားမလုကောင်းမှုစသည်ဖြင့်ပေါ်လေဘာလို့ရမလဲဘယ်လိုစသည်ဖြင့်အဲဒီလိုဟာလေးတွေရှိပါတယ် ဆိုလိုရဒေသတွေတော့တော့ရွာတွေဘာတွေမှာသာပြီးတော့ရှိတယ်အလေးအထားတွေဘာမလုပ်ရဘူးဘာမလုပ်ကောင်းဘူးဘယ်ကြတော့ဘယ်လိုလုပ်ရလဲစသဖြင့်ဒါလေးတွေရှိတယ်အကျဉ်းဆုံးနာနေတို့လနေတို့ဆရာတရားတွေရေးရတာတို့ကစပြီးတော့ဘောဒီလိုဆွဲလန်းလေးတွေကြည့်နေတာအဲ့ဒါလေးတွေကလည်းဒုက္ခပေးနေတာပဲဟိုကမလို့ရဒီဟာမလို့ရနဲ့သို့စားအဲ့ဒါလေးလည်းပဲဟိုယူကနေပြီးတော့ဆက်လာတာပဲဟွန်းပုဂ္ဂိုလ်သားတို့ကဆွဲလန်းကနေပြီးဆက်လာ အဲတော့အဲဒီအယူဒိဋ္ဌိအမျိုးမျိုးတွေဟာဒိဋ္ဌိအာသဝပဲတဲ့သူကလည်းဒိဋ္ဌိအာသဝနောက်အဝိဇ္ဇာအာသဝဆိုတာကတော့ကိုသူကတော့အမှန်ကျေပြမှာလေယုံနာတရားတွေမမြဲပဲနဲ့မြဲတယ်လို့ထင်နေတာဝိဇ္ဇာသဝပဲချမ်းသာမဟုတ်ဘဲနဲ့ချမ်းသာတယ်ကောင်းတယ်လို့ထင်နေတာဝိဇ္ဇာသဝပဲအခုလောကမှာ လူတွေဒီလိုထင်နေတာပဲကိုယ်ကိုယ်ရောသူများကိုယ်တွေရောမြဲဒီနေတယ်လို့ထင်နေတာပဲအဲယုံနာတရားတွေပဲခန္ဓာ၅ပါးတွေပဲခန္ဓာဝယ်စက်ဖြစ်ပြနေတာပဲအနိစ္စပဲစသည်ဒီလိုတော့ပြောရပါတယ်ကြားလဲကြားဘူးတယ်တရားဟောတဲ့တဲ့ဒါဟုတ်မှာပဲလို့ဒီလိုယုံတဲ့ပုဂ္ဂိုလ်လည်းယုံနေတာပဲဒါပေမဲ့လို့ကိုယ်တိုင်သိအားဖြင့်တော့အဲ့ဒါကမသိဘူးခန္ဓာမစက်ဖြစ်ပြနေတာမသိတော့ကိုယ်ကိုယ်ရော သူများကိုယ်တွေရောဟာစေတာဝရတည်ကြည့်နေတယ်အောင် မေတာမြဲတည်နေတယ်သေပြီးတော့တောင်းမှလည်းပဲဒီကောင်ထဲလိုက်ဟိုတနေရာပြောင်းသွားတယ်မြဲတည်နေတယ်ထင်းနေတယ်အဲ့ဒါမမြဲပဲနဲ့မြဲတယ်လို့ထင်နေတာဟာအဝိဇ္ဇာအသွားခေါ်တယ်အဲမိမိကိုယ်သူတော်ဘာကိုယ်တွေမြင်လိုက်ကြားလိုက်နဲ့ဖြစ်နေတာတွေကိုတရားတော်နေရာချင်းတော့ဖြစ်ချင်းဖြစ်ချင်းနှိမ့်ဆက်တယ်လို့ဆင်းရဲတွေပဲဖြစ်ပြီးပြဖြစ်ပြီးပြဘာမှကောင်းတဲ့တရားတွေမဟုတ်ဘူး အဲ့ဒါတွေကိုပဲကောင်းတယ်လို့သာယာစရာတွေပဲပြောစရာတွေပဲထင်ပြီးတော့အဲ့ဒီလိုအတိမှပြုတာတယ်ဒါလည်းပဲမကောင်းတာတွေကောင်းတယ်မချမ်းသာတာတွေချမ်းသာတယ်ထင်နေတာတွေဒါတွေလည်းဝိဇ္ဇာသွားပဲပုဂ္ဂိုလ်သတ္တဝါအကောင်းတယ်မဟုတ်ပါဘဲနဲ့ပုဂ္ဂိုလ်သတ္တဝါအကောင်းတယ်တွေပဲလို့ထင်မြင်နေကြရောဒါလည်းဝိဇ္ဇာသွားဝိဇ္ဇာသွားကအမှန်ကျေကျေဝန်းပါတယ်ပဂရိအပိတွေမှန်တယ်များဟာဒီဝိဇ္ဇာသွားတွေကောင်းဆောင်နေတာပဲဝိဇ္ဇာကရှိရကောင်းဆောင်နေတာပဂရိ

ကြည်တာပဲသူကအနာဂံကြတော့ကာမရာဂကာမသဝကင်းပါဒါပေမဲ့ဘဝကင်းမင်းတို့ရာမူရရှိသေးတာပဲဝိဇ္ဇာကလည်းရှိသေးတာမကင်းဘူးအရဟတမရောက်တဲ့ခါကာလကြတော့ချင်းအဲ့ဒီအာသဝ၄ပါးအကုန်လုံးကင်းသွားတယ်ဒါကြောင့်စင်္သာရိပုတ္တရာလည်းပဲ15ရက်ပါလို့အနုဘဒဓမ္မဝိပဿနာတွေအားထုတ်လိုက်တာအဲဒီ15ရက်မြောက်တဲ့နေ့ ညနေကညနေပိုင်းချိန်ပေါ်တယ်အဲဒီချိန်မှာအစဉ်တိုင်းရှုပြီးတော့ခုမြေဝတ္တညာတော်ညာသလားဇံကိုလွန်မြောက်ပြီးတော့ရှုရတာဝိပဿနာအရာဓမပညာဖြင့်သစ္စာလေးပါးတရားသိမြင်ပြီးတော့အာသောတရားတွေကုန်သွားပါတယ်ပညာယာသတ္တဒိဋ္ဌဝါအာသောပရိက္ခိနာဝန္တိ

ကိုယ်လည်းအစားကရှိနေတာတွေတပြေးပြေးနဲ့ခြောက်ပြီးတော့ဂုံသွားတယ်လို့မဟုတ်ပါဘူးမဖြစ်တာပါပဲအစားကတော့ဖြစ်နိုင်တဲ့သဘောရှိတယ်အဲဒီအရဟတမညာမေသစ္စာလေးပါးတရားမြင်လိုက်တဲ့ခါကာလကြတော့ကာမအာယုန်တွေလည်းခင်မင်းတွေ့ရစရာမရှိဘူးဘဝတွေလည်းခင်မင်းတွေ့ရစရာမရှိဘူးမမြဲတာတွေမြဲတဲ့စသည်ဖြင့်လည်းထင်မြင်ထင်ထင်မှားစီမြင်မှားစရာဒီမှားစရာတွေမရှိတော့ဘူးဒိဋ္ဌိဆိုတာကတော့သောသောကကင်းနေပါဘူး အဲတော့အသောတရား၄ပါးလုံးအကုန်လုံးကျင့်ပြီးတော့ရဟနာဖြစ်ပြီးသွားပါတယ်အဲအသောတရား၄ပါးတွေဆိုကြအောင်လို့အသောတရား၄ပါးကာမသဝကာမသဝဘဝသဝဘဝသဝဒိဋ္ဌာသဝဒိဋ္ဌာသဝဝိဇ္ဇာသဝဝိဇ္ဇာသဝဤ၄ပါးကို၄ပါးကို အာသောတရားကိုခေါ်သည်အာသောတရားကိုခေါ်သည်ကာမသဝကာမသဝဘဝသဝဘဝသဝဒိဋ္ဌသဝဒိဋ္ဌသဝဝိဇ္ဇာသဝဝိဇ္ဇာသဝဒီပါကိုဒီပါကိုအာသောတရားကိုခေါ်သည်အာသောတရားကိုခေါ်သည်ကာမသဝကာမသဝဘဝသဝဘဝသဝဒိဋ္ဌသဝ သည်အာဘောတရားဟောသည်အဲတော့ဒီအာဘောတရားတွေဘဝဘဝဝိသဘဝဝိသဘဝဒီပါဟုအာဘောတရား သောတရားတွေကခုနပြောတဲ့အတိုင်းသွား၆ပါးကအာရုံ၆ပါးစီဆိုယူစီးပြီးတော့ထွက်နေသောကြောင့်လည်းအာဘောခေါ်တယ်။အနာရည်များနဲ့တူသောကြောင့်လည်းအာဘောလို့ခေါ်တယ်။နောက်တနည်းကတော့အရည်များလို့ပဲအရည်များကြာမြင့်စွာစိမ့်ထုံပြီးတော့ထားတော့မူရည်စီရတဲ့အရည်များလို့ပဲ ဝိသေရတဲ့ရက်တွေကိုအာသဝလို့ခေါ်တာပေါ့အာသဝဆိုတာအရက်ရနာမယ်အဲ့ဒါများလို့ပဲတဲ့သူကသတန်ရာလို့သတ္တဝါဤတဏ္ဍာမှာစိမ့်ထုံထားပြီးသားဖြစ်နေတာတဲ့ကြာလာပြီတဲ့ဒါတွေမိမိတို့တဏ္ဍာမှာစိတ်တဏ္ဍာမှာဖြစ်နေတာကြာလာပြီတဲ့ဒီတရားတွေကဟောင်းလာပြီရင့်လာပြီ နေတော့ဒီတရားတွေကမူရစေတဲ့သဘောလည်းရှိတယ်မူရစေတဲ့သေရည်ရည်များတောက်သုံးထားတဲ့ပုဂ္ဂိုလ်တွေရှင်မိထင်ရတွေသူကြောက်ပြီးတော့ဆွဲလာနေတာပဲဟွန်းပြောချင်တာတွေပြောလို့ချင်တာတွေလို့ဒီလိုလုပ်နေတာပဲသူတို့ပဲဒီအာသဝတရားတွေနဲ့မကင်းတဲ့ပုဂ္ဂိုလ်တွေကအာသဝတရားတွေနောက်လိုက်ပြီးတော့သူပြောချင်တာပြောလို့ချင်တာလို့လုပ်နေတာဒါလည်းတူတာပဲသူက မူးနေတဲ့သဘောအမူးမပြေဘူးသူကတရားသဘောတွေမှာဆိုရင်တိတ်တိတ်မလိုက်နိုင်ဘူးအခုလိုက်နိုင်တဲ့ပုံကိုယ်တွေကနည်းနည်းပါးပါးဒါကအချစ်ချစ်ကာလတွေကနေပြီးတော့အလေးလာလောက်လာလို့တရားဘက်မှာအထုဝါဒနာပါလာလို့လိုက်နေကြတာများသောဖြင့်ဒီအာသဝတရားတွေအာကြီးတဲ့ပုဂ္ဂိုလ်တွေတရားဆိုတာစိတ်ကိုမဝင်စားနိုင်ဘူးကတရားကိုမကြိုက်နိုင်ဘူးလို့ဖြစ်တယ်အဲဒီအာသဝတရားတွေက သင်္သာရိပုတ္တရာဤတဏ္ဍာမှာသစ္စာလေးပါးတရားကိုရဟတမညာနဲ့မြင်လိုက်တဲ့အခါမှာကုန်ပြီးတော့သွားရဟနာဖြစ်သွားပါတယ်။ဘယ်ပုံပဲနည်းဖြစ်တာတော့ဆိုတော့သူကဖြစ်ကျင်တော့လေသူကလွယ်လွယ်ပဲ။တရားတမင်အားထုတ်နေဖြစ်တာမဟုတ်ဘူးတရားနာနေဖြစ်တာ။တရားနာနေ။အဲဒီသစ္စာရိပုတ္တရာမြတ်စွာဘုရားထံရောက်လို့15ရက်မြောက်တဲ့နေ့မှာဒီကနခဆိုတဲ့သရဘိုက်ပေါ်တယ် သူတို့ဟိုတုန်းကတော့လည်းသူတို့ဘုန်းကြီးတွေပေါ့သာဓုတွေခေါ်မှာပေါ့လို့ကအဲပါလေမတော်ပါသင်္သာရိပုတ္တရာရဲ့တူပဲတယ်လို့ကသင်္သာရိပုတ္တရာရဲ့တူဒီကနခပရပိုက်ကသူမြတ်စွာဘုရားတန်လာတယ်ဘာလို့လို့လာတယ်ဆိုရင်သူကစဉ်းစားတယ်သူဦးကြီးဟာဦးကြီးဆိုတာသူသင်္သာရိပုတ္တရာပြောတာသူဦးကြီးဟာအရင်တော့ဆိုလို့ရှိရင် ဒီတရားသွားစုံစမ်းရင်တဲမကြဘူးတဲ့ကိုဆရာစီသွားလိုက်လဲသူနှစ်ရက်သုံးရက်ပြန်လာတာပဲတဲ့ကိုဆရာဘွာလာလည်းမကြိုက်ဘူးတဲ့ဒီဆရာစီသွားစုံစမ်းလဲနှစ်ရက်သုံးရက်ပြန်လာတာပဲတဲ့မကြိုက်ဘူးတဲ့အခုရဟန်းဂေါရမစီသွားတာတော့ကြာပြီတဲ့သူရဟန်းဂေါရမစီသွားတာ15ရက်တောင်ရှိပြီပြန်လည်းမလာဘူးတဲ့ဘာများဖြစ်နေလဲမသိဘူးရဟန်းဂေါရမ ဘာရင်းညာဟောလို့ဘာရင်းညာသဘောကျနေမှမသိဘူး။ကွာစုံစမ်းအောင်ပါပဲဆိုပြီးသူကစုံစမ်းရေးလိုက်တာ။ဒီကနကဒီကဆိုတာကြည်ရနကဆိုတာလက်သေးတွေလက်သေးတွေသူမလက်သေးတွေမကြိုက်ပဲထားလို့နဲ့တူပါရဲ့ဆိုတာလူနာမယ်ကလက်သေးစီတယ်လို့ဆိုတာပဲ။ဟုတ်မှသူပရပိုက်တွေပါတွေကသူတစ်ခုခုလုံးလုံးကျူးတွေလောက်တာတယ်ဆိုလက်သေးမချပဲနဲ့ပလီဘောဓပယ်တယ်ဆိုပြီးတော့လုံးချင်လည်းလုံးမယ်လို့။ ဒီကနခပရပိုက်လက်သက်ရှိတယ်လို့အဓိပ္ပာယ်ရနာမည်ပါပဲဒီကနခပရပိုက်အဲဒီဒီကနခပရပိုက်ကညသောပြတာလိုက်လာတော့ဘယ်မှာတွေ့တော့ဆိုတော့ဒိသကုတ်တောင်သူကရသူကရခတခေါ်တဲ့ line ဝက်တူး line မှာသူကရကဝက်ခတကသူဝက်ဝက်တွေရက်တာအကြောင်းပြုပြီးတော့အဲဒီမှာ မြေထဲကအဆောက်အဦဟောင်းတစ်ခုပေါ်လာအဲဒီအဆောက်အဦဟောင်းတစ်ခုကိုလိုက်ပြီးတော့သူ့ပြီးတော့ကြည့်တော့ခြေဟောင်းခြေကားသဘာမြတ်စွာဘုရားလက်ထက်တုန်းကအာရဟန်းတော်များသတင်းသုံးမှုတဲ့အဆောက်အဦဆိုတာကိုအဲဒီအဆောက်အဦကမြေထဲမြုပ်ဝင်အဲဒါကိုသူ့ခေါ်ပြီးတော့ပါကျင့်အောင်လို့အသစ်ပြုပြင်ပြီးတော့မြတ်စွာဘုရားသတင်းသုံးဖို့လူထားတဲ့မြတ်စွာဘုရားအဲဒီမှာသူကရခန္ဓာလိုက် ဝက်တူးလိုက်ပေါ့အဲ့ဒီမှာသတင်းသုံးနေတဲ့အခါသူရောက်လာတာပေါ့ရောက်လာတော့ဒီအချိန်မှာရှင်သာရိရှင်သာရိပုတ္တရာကမြတ်စွာဘုရားရဲ့နောက်ကနေပြီးတော့ရခပေးနေတဲ့အချိန်ဒီဘိုးရဲလာပြင်းနေပါပဲဘိုးရဲလာပြင်းနေဆိုတော့ဒါအိုက်မှာပါပဲအိန္ဒိယမှာအိုက်မှာပဲဆိုတော့ဘိုးရဲလာပြင်းဆိုတော့နည်းနည်းပူးလာပြီ သာရိပုတ္တရာကမြတ်စွာဘုရားရဲ့နောက်ကနေပြီးရက်ခတ်ပြီးတော့ပြေးနေတဲ့အချိန်နေတော့ဒီကနကပရပိုက်ကစင်္သာရိပုတ္တရာတူဆိုတော့သာရကသူကြီးသူရိုးသေးနေတာရိုးသေးသေးတရားစီလာလာပြီးတော့သူဒါလိုပဲစင်္သာရိပုတ္တရာကမတ်တရနေတော့သူကလည်းမတ်တရပြီးတော့မထိုင်မထိုင်ဘူးဟိုရိုးသေးပြတဲ့ပုဂ္ဂိုလ်မတ်တရနေတော့ကိုထိုင်လို့ရှိရင် ထိုင်တာရိုးသေးတယ်ထိုင်ရင်တော့လည်းပဲပြည့်ကြည့်မယ်မဟုတ်ပါဘူးပြင်းရင်ကိုယ်ထိုင်တာနဲ့တူပါတယ်ပြင်းရင်ကိုယ်ထိုင်နေလို့ရှိရင်ဒါကသူကမျိုးတွေရောက်မှာရှိကသူတွေကပြင်းရင်ကိုယ်ထိုင်မှုပေါ်တယ်သူတရားနာတဲ့ခါတည်းဒီလိုပဲထိုင်မှုပေါ်တယ်အဲဒီတော့ပြင်းရင်ကိုယ်ထိုင်တယ်လို့ရှိရင်မျိုးတွေရောက်မှာဆိုလို့ဓမ္မတရရင်လည်းပဲမြတ်စွာဘုရားကိုသူကကြောက်တယ်

သဗ္ဗံလုံးစုံသည်မင်္ဂအနာကမတိမနှစ်ပဲဒါကစာလုံးကိုစာတွေကဗမာအသုံးနဲ့တော်တော်မတူတာတွေရှိတယ်ဒုံညံတာကိုဖြစ်နေတော့တယ်မှာအလုံးစုံသည်မနှစ်တဲ့ဆိုလူတွေကတော့အလုံးစုံကိုမကြိုက်ဘူးလို့ပြောတာသူကမကြိုက်တာသူ့အလုံးစုံကမနှစ်တဲ့ဘူးဆိုပြီးတော့စာသုံးသူကတစ်မျိုးပဲဗမာစကားမှာတော့ဒီသုံးမျိုးမရှိဘူးကတော်တော်ကိုရောင်းညာပြည့်နည်းနည်းတူတာလေးတစ်ခုရှိတယ်

ဖြစ်သေးရဲ့ဆိုတာ तू မကြိုက်ဘူးတဲ့ဒုစရဒီဒီဝါရတွေအကုန်လုံး तू မကြိုက်ဘူးဆိုပြီးတော့ပြောတာကိုဥစ္စေရာဒိဋ္ဌိခေါ်တယ်ဥစ္စေရာဒိဋ္ဌိခေါ်တယ်ဥပါဒရုပ်ဝါဒနဲ့ तू တူပေါ်တယ်သူကသိပြီးရင်ဖြင့်လူရဲ့နာရဲ့ထပြီးတော့ဖြစ်သေးတယ်ဆိုတာကိုမကြိုက်ဘူးတဲ့သူဆိုလိုတာကတော့ဒါပဲမဲ့လို့သူပြောတဲ့စကားကတော့ဒီလိုမဟုတ်အကုန်လုံးမကြိုက်ဘူးလို့သူပြောတာ

င်ပြောတာကအကုန်လုံးမကြိုက်ဘူးဆိုတော့အကုန်လုံးမကြိုက်ဘူးဆိုတဲ့အယူဝါဒကလေးလည်းသင်မကြိုက်ဘူးလားဒီလိုမေးတာပေါ့ဆိုတော့အကုန်လုံးမကြိုက်ဘူးဆိုတော့ तू ကအကုန်လုံးမကြိုက်ဘူးဆိုရင် तू ဟာဝါဒကတော့ तू ကြိုက်နေတာကိုအဲအဲ့ဒီဝါဒလည်းသင်မကြိုက်ဘူးလားလို့မေးတော့ဖြီးရခဲ့တယ်သူကသူဖြီးရခဲ့တယ်သူကသူကအကုန်လုံးကြိုက်ဘူးဆိုတော့ကိုကြိုက်တဲ့ဝါဒလည်းပဲမရှိဘာမှမရှိပဲနဲ့ဖြစ်

သာရိတမေဝထိုကြိုက်ပါတယ်ဆိုတာနဲ့အတူတူဖြစ်မှာပါပဲတဲ့အဲ့ဒါလဲအဲ့ဒီလိုနေမှာပါပဲဆိုပြီးတော့လုံးပြီးခြိုက်တော့သူကဝေတိဝေလည်းလုံးတော့သူကဝေတိဝေလည်းလုံးပဲပဲသူကသူ့အမှုသူသူ့ပေါ်ပြရောက်တယ်အဲ့ဒါကြိုက်လို့ရှိရင်ဖြင့်အကုန်လုံးကြိုက်ပါတယ်လေဝန်ခါရောက်မှာပဲပြီးတော့အကုန်လုံးမကြိုက်ပါဘူးဆိုတာဟာဘယ်မှာမကြိုက်ဘူးဆိုတဲ့အတိပ္ပယ်မျိုးပြရောက်နေသူသူသူ့ယူဝါဒလည်းသူမကြိုက်ဘူးဆိုတဲ့အတိပ္ပယ်ပြရောက်ပြရောက်နေတယ်လို့ဆိုတာကသူ အဲ့ဒီဝေဒနာအနွယ်ရှိတဲ့ဒီကနခပရပိုက်တဲ့လောကမှာလေသမဏဗျမဏတွေကပုဂ္ဂိုလ်များတွေကအများကြီးပဲတံပတ္တဒါရိတမေဝသူစကားလည်းပဲဟိုဒီလိုနေမှာပါပဲဟိုစကားလည်းဒီလိုနေမှာပါပဲလို့ဒီလိုပြောကြတာပဲတဲ့ပြောပြီးတော့တဲ့သူတို့

နောက်သားလည်းမဖြစ်သေးဘူးသူယူဝါဒလည်းပေါ်လို့မြတ်စွာဘုရားလိုက်ပြီးစစ်သေးတယ်ဒီကနခပရပိုင်တချို့သောပုဂ္ဂိုလ်တွေကတချို့သောသမဏဗြဟ္မဏပုဂ္ဂိုလ်တွေကအလုံးစုံကိုကြိုက်ပါတယ်လို့ဒီလိုယူဝါဒရှိတယ်တချို့သောပုဂ္ဂိုလ်တွေကအလုံးစုံဘာမှမကြိုက်ဘူးလို့ဒီလိုယူဝါဒလည်းရှိတယ်တချို့သောပုဂ္ဂိုလ်တွေက

အလုံးစုံမကြိုက်ပါဘူးဆိုတဲ့ပုံကိုယ်ရလည်းရှိတယ်အဲ့ဒါကတော့ဥစ္စေတဝါဒသေပြီးရင်ဘာမှမရှိဘူးသေပြီးရင်ရှိတယ်ဆိုတာကိုမကြိုက်ဘူးတော့မရှိဘူးသေပြီးကြောက်တာဘာမှမရှိတော့ဘူးအဲ့လိုယူတာဒါတွေကတော့ခုကလာမှာရုပ်ဝါဒမျိုးတွေပေါ့အဲတချို့ပုံကိုယ်တွေကတော့ဧကိစ္စံခမတိဧကိစ္စံနာခမတိတချို့ကိုကြိုက်တယ်တချို့မကြိုက်ဘူးဆိုတာဒါကတော့တချို့ပုံကိုယ်ကမြဲတယ်တချို့ပုံကိုယ်ကမမြဲဘူးဧကိစ္စသောတ္တဝါဒခေါ်တယ်

သမဲ့ဆွဲလာမှုရပါရဖို့ရတယ်ကြီးနေတယ်ပါရသမဲ့ဆွဲလာမှုပါရမှုဖြစ်များတယ်ဟုတ်တယ်သာသနာ့ယူကြည့်တဲ့ပုဂ္ဂိုလ်တွေကသူကသာသနာ့ယူကြည့်တဲ့ပုဂ္ဂိုလ်တွေကဒီဘဝကပြီးတဲ့နောက်ဘဝကျင်းမှာကိုဒီဒီပုဂ္ဂိုလ်ပဲနောက်ဘဝလည်းဒီပုဂ္ဂိုလ်ပဲကျင်းနောက်ဘဝလည်းဒီပုဂ္ဂိုလ်ပဲကျင်းမှာအဲတော့နောက်ဘဝနောက်ဘဝတွေကောင်းစားရအောင်ဆိုပြီးတော့သူကအဲနောက်ဘဝကောင်းစားရေးတွေသူမျှော်လင့်ပြီးတော့သူကနေတော့ဗောတမ်းမဲ့မှု ပါရမှုဆွဲလမ်းမှုတွေဖြစ်ပေါ်ရပြီးတတ်တယ်။ဥစေရဝါဒအယူရှိတဲ့ပုဂ္ဂိုလ်တွေကသူကတတ်မဲ့ဆွဲလမ်းမှုရနဲ့မနီးဘူးတဲ့မတတ်မဲ့မဆွဲလမ်းမှုရတတ်မဲ့ချင်းကင်းမှုရနဲ့နီးတယ်ကျင်တွဲမှုရမကျင်တွဲမှုရအကျင်တွဲကင်းမှုရနဲ့နီးတယ်မနစ်သက်မှုရနဲ့နီးတယ်မဆွဲလမ်းမှုရနဲ့နီးတယ်ဆိုရင်လည်းဆိုပါဗျာဟောတော့ဆိုလိုရင်းကတော့ သတ္တတယူရှိတဲ့ပုဂ္ဂိုလ်ဆိုတာအဲအပ္ပတဝေဇာအပြစ်မကြီးဘူးတဲ့ဒါနဝေရာအဲဒါနဝေရာကသွန့်လို့ပေါ်ရတော့နှီးတယ်သတ္တတယူရှိတဲ့ပုဂ္ဂိုလ်တွေသဗ္ဗရာရိတိယူရှိတဲ့ပုဂ္ဂိုလ်တွေကယခုဘဝလည်းရှိနောက်ဘဝလည်းရှိနောက်ဘဝလည်းရှိတော့သူကများသောဖြင့်ကံကိုယုံကြည်တာကိုကာမဟုတ်ရင်လည်းပဲသူတို့ကောင်းကင်ဘုံမှာဖရာကိုယုံကြည်တာကို ဘုန်းကြီးတော်ကနောင်နောင်နောက်သောကာလတွေမှာကောင်းစားရအောင်လို့ကောင်းကောင်းသူကကျင့်တယ်မကောင်းတာတွေသိမလို့သူဒါကြောင့်မို့အပြစ်သိမ့်မရှိဘူးတဲ့ပြစ်နေတယ်ဒါပေမဲ့လို့သူ့အယူသူစွန့်မို့ရတော့ခင်းတယ်တဲ့အယူကသိသွဲနေတာလေဟုတ်တယ်လို့သာသနာယူရှိတဲ့ပုဂ္ဂိုလ်တွေမှာဒီတရားကျင့်သုံးမိနေပါရောက်ဖို့ရအကျဉ်းလားကသိမကျင့်နိုင်အခုအိန္ဒိယကဟိန္ဒူတွေရှိတယ်သူတို့သာသနာယူရှိတယ် တရားသိအောင်မကျင့်နိုင်ဘူးတရားပဲသိမလဲစားနိုင်ဘူးသူသူတို့မကောင်းတာတွေတော့မလုပ်ပါဘူးသူတို့ကုသကအကုသကလည်းရှိတယ်မကောင်းတာမပြုပါဘူးမကောင်းတာလုပ်လို့ရှိရင်မကောင်းကျိုးပေးတယ်လို့ယူရှိအဲမကောင်းတာတွေတော့မလုပ်အပြစ်တော့ကြီးမမသိနေပြီအပြစ်မကြီးဒါပေမဲ့လို့အယူဆုံးလို့ပြီးတဲ့ကာလတရားနိဒမှန်ကိုလိုက်ဖို့ကြတော့မလွယ်ဘူးတရားလက်ထက်ကလည်းသိမလွယ်ဘူးမြတ်စွာဘုရားအမနာဘုရင်နဲ့အမနာထူးခြားတဲ့ပုဂ္ဂိုလ် အဲသူတို့သူကနဲ့မတူတာအောင်လို့ဟောနိုင်တဲ့ပုဂ္ဂိုလ်မှုတာသာသနာပြုလို့ဖြစ်တာခုနေကကာလဆိုရင်ခရင်မှလည်းဟိုမှာဒီသာသနာရည်ရှိတဲ့ပုဂ္ဂိုလ်တွေအမှန်ခရင်တယ်ဥစ္စေရဝါဒကတဲ့ဥစ္စေရဒိဋ္ဌိကတော့ကိုမဟာသာဝိဇ္ဇာအပြစ်ကြီးတယ်တဲ့သူကတော့သို့တော်လည်းပဲသွန့်လွတ်လွယ်တယ်ယူဝါဒသွန့်လွတ်မယ်ပဲသွန့်လွတ်လွယ် ဩဇရာယူရှိတဲ့ပုဂ္ဂိုလ်ကသူဒီဘဝပြီးနောက်ဘဝမရှိဘူးသူကယူရတာကိုကုသိုလ်ကလည်းမရှိဘူးအကုသိုလ်ကလည်းမရှိဘူးယူရတာကိုယူရတာသူကသူမပြူကောင်းတာတွေတော့မရှိဘူးဘာမဆိုသူပြူကောင်းတယ်လို့ထားတာပဲကုသိုလ်အကုသိုလ်မရှိဘူးကုသိုလ်ပြုဝင်မယ်လည်းကောင်းကျိုးမပေးအကုသိုလ်ပြုလို့လည်းမကောင်းကျိုးမပေးအမိရေဖရေမရှိအမိဖယူသေးတယ်လို့လည်းအကျိုးမရှိဘူး

သူ့ယူဝါဒရောက်လာတာကိုရောက်တော့သူကကြောက်တယ်ရှင်ဂေါရမကကျွန်ုပ်ယူဝါဒကိုမြောက်ပြောတာပဲသူကသူကမြောက်တယ်လို့အောင်းမိတာကိုမှသူကလည်းပေါ်အောင်လည်းဘုရားကလည်းပဲဟောတာသူသူဒီလိုပြောမှသူကပေါ်လာမှာကိုရှင်ဂေါရမကျွန်ုပ်ယူဝါဒမြောက်နေတာပဲသိကြောက်တာပဲတဲ့ပြောတယ်သူက အဲ့ဒါဘုရားဆက်ပြီးတော့ဟောပါတယ်သူမြောက်တာမဟုတ်ဘူးသူဒီဝါဒသူပေါ်လာတယ်သူယူဝါဒပဲဆိုတာအဲတချို့နှစ်သက်တယ်တချို့မနှစ်သက်ဘူးတချို့ကမြဲတယ်တချို့ကမမြဲဘူးဒီလိုယူတဲ့ဧကိစ္စသတ္တဝါဒကလည်းပဲဒါကလည်းပဲတချို့မြဲတယ်ဆိုတာနဲ့စပြီးတော့ကိုကိလေသာအဲတမေတာယာမှုတွေဖြစ်ပေါ်နေတယ်တချို့မမြဲဘူးဆိုတာနဲ့စပြီးတော့အဲတမေတာယာမှုမဖြစ်ပေါ်ရနဲ့နေနေတယ်လို့ဟောပြီးတော့ အဲဒီဝါဒသုံးခုလုံးဟာအပြစ်ရှိတယ်ဆိုတာမြတ်စွာဘုရားဟောတယ်သတ္တရတတ္တဝါတွေဟာအမြဲတမ်းမပြတ်မစည်းပဲနဲ့မြဲပြီးတော့တည်နေတယ်ဟိုဘဝဒီဘဝလည်းဒီကောင်းထဲလည်းကြောင်းပြီးတော့သွားတယ်ဒီလိုယူတဲ့ပုဂ္ဂိုလ်ဟာဟိုသေလို့ရှိရင်ဘာမှမရှိပါဘူးဆိုတဲ့ပုဂ္ဂိုလ်နဲ့လည်းသူကယူဝါဒကွဲနေတယ်တချို့သာမြဲတယ်တချို့မမြဲဘူးဆိုတဲ့ပုဂ္ဂိုလ်နဲ့ယူဝါဒကွဲနေတယ် အယူဝါဒကွဲနေတော့ဟာငင်းခုန်ရတတ်တယ်ငင်းခုန်ရတတ်ငင်းခုန်ရတော့ကိုစိတ်ဆင်းရဲခြင်းဖြစ်ရတယ်စိတ်ဆင်းရဲခြင်းဖြစ်ရတော့စိတ်ပင်ပန်းခြင်းဖြစ်ရတယ်အဲ့ဒါအပြစ်တွေပဲဆိုမြတ်စွာဘုရားကထုတ်ပြီးတော့ဟောတယ်အဲ့တော့ အစဉ်သာဝရတ္တဝါတွေဟာမြဲတည်နေတဲ့တဘောအတဝါပြောင်းသွားတဲ့ဒီပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ပဲအကောင်းထဲလိုက်ပြောင်းရွှေ့ပြီးတော့သွားတယ်ဆိုရင်သတာကိုအဲဒါသောတာကြီးသိပြီးရင်ဘာမှမရှိဘူးယူတာဥစ္စေရာကြီးအဲဒီဥစ္စေရာယူရှိတဲ့ပုဂ္ဂိုလ်နဲ့ညင်းရလေအသိမျိုးကွဲလွဲနေတယ်ကွဲလွဲနေတော့ကိုအဲညင်းခွာလိမ့်မယ်တဲ့တကယ်ညင်းခွာတာလည်းရှိမှာပေါ့လေစိတ်ထဲကညင်းခုန်နေတာလည်းရှိမယ်တယောက်နဲ့တယောက်နဲ့ကိုယ်နဲ့နှိစနေတဲ့ပုဂ္ဂိုလ်ဆိုတော့ဟိုပုဂ္ဂိုလ်ကဒီယူရှိတော့ အဲကိုယ်နဲ့တတ်တဲ့ပုဂ္ဂိုလ်နဲ့ညင်းဖို့ပြုဖို့ပြောဖို့ဆိုရတယ်စဉ်းစားလာတယ်ရှိမှာပေါ့အခုဒီလိုအမှန်တရားအမှန်တရားဟောတဲ့ပြုတဲ့လင်းနဲ့တဲ့အယူမပြောနဲ့တော့ပါမင်ညအယူဝါဒလေးတွေတော့ပြောင်းနေတော့နဲ့ကွဲလို့ရှိရင်ဖြစ်ရင်ဟိုမှာစိတ်ထဲမှာသောတာပြီးတော့ညင်းနေတာတဲ့ပြောင်းပြောင်းနဲ့အဲညင်းကုန်နေဖြစ်တတ်တယ်ညင်းကုန်နေခြင်းစိတ်ပင်မှာသိစင်းရဲခြင်းနဲ့ဖြစ်ဒါကြောင့်တဲ့သာသနာယူရှိတဲ့ပုဂ္ဂိုလ်ကလည်းပဲ ငါယူမှာဆွဲလန်းပြီးတော့ရာရာမှန်းနဲ့ပြင်ရာတွေအကုန်လုံးမှားတယ်ဒီလိုပြောလို့ရှင်ပြင်ဒါသူတို့ဘာတွေနဲ့ညင်ရမှာပဲညင်ရတော့ရှင်စိတ်ပင်ပန်းခြင်းစိတ်ဆင်းရဲခြင်းတွေဖြစ်တော့မှာပဲပြီးတော့ဒါဒီလိုဆွဲလန်းတာမကောင်းပါဘူးဆိုပြီးတော့ကိုအဆွဲလန်းမထားပဲနဲ့သွန်းလို့တယ်သွန်းလို့ဆိုတာသိပြီးတော့သိုးစလားကြီးမထားဘူးပေါ့လေသွားရောဟဲ့ဆိုလို့တော့မရဘူးယူဝါဒကသူဆွဲတော့နည်းနည်းတော့ရှိနေဦးမှာပဲဒါပေမဲ့လို့ကိုဟာကိုမှန်လာပြီဟုတ်လာပြီဆိုပြီးတော့

စိတ်ဆင်းရဲကိုဆင်းရဲအဲစိတ်ဆင်းရဲခြင်းဖြစ်ရမယ်စိတ်ပြမခြင်းဖြစ်ရမယ်ဒါတော့ဒီယူဝါဒလည်းပဲနိုင်ငံနေနဲ့ဆွဲလာပြီးတော့ယူဆလို့နေရာမကြပါဘူးဆိုပြီးတော့ကိုဆုံးလို့လိုက်လို့ရှိရင်ဒါဆုံးပြီးသားဖြစ်သွားတာပဲအဲဒီတော့ဆုံးရဆုံးရမယ်လို့ဓာတ်ရိုက်မဟောဘဲနဲ့မြတ်စွာဘုရားကသာဆုံးတင်တယ်ဆိုတဲ့အဓိပ္ပာယ်ပေါ်အောင်လို့အချို့သောပုဂ္ဂိုလ်ကညာရှိတဲ့ပုဂ္ဂိုလ်ကဒီလိုစဉ်းစားပြီးတော့ဆုံးသွားတယ်ဆိုတဲ့အကြောင်းဟောတော့ဒီကနခပရပိုက်ကဆိုတော့ သဘောပေါက်တာအင်းငါဥစ္စာသင်ဘာမှမရှိဘူးဆိုတဲ့ယူဝါဒဒီယူဝါဒဆွဲပြီးဒါသာမှန်တယ်ဆိုရင်ဟိုးသင်ချင်းရှိသေးတယ်နောက်ဘဝတွေလည်းဆက်ကဆက်ကပြီးပုဂ္ဂိုလ်သတ္တဝါအများအားဒီနေတာပဲဆိုတဲ့ပုဂ္ဂိုလ်နဲ့ကအငင်းနေရမှာပဲညင်ရမှာဆိုသူရှိကလည်းညင်းခဲ့ဘူးလားပါရောမယ်သူကစိတ်ထဲလည်းပဲစိတ်ကူးနဲ့လည်းညင်းမှုလားရောမယ်စိတ်ပင်ပန်းမှုတွေလည်းအများကြီးဖြစ်ဘူးရောမယ်ကိုကနိုင်တဲ့ခါလည်းရှိမှာရှုံးတဲ့ခါလည်းရှိမှာပဲ အဲ့ဒါတွေဖြစ်ခဲ့တော့ဒါတွေသူအောင်းမွေပြီးတော့အင်သာဟုတ်တယ်ရှင်ကောတော်မှာဟောတာဟုတ်တယ်ဒီယူဝါဒတွေကိုသဇွဲတလန်းကြီးဆွဲထားတာနေရာမကြဘူးဒါတွေသွန်နိုင်မှာပါပဲငါဒီဒီကနေ့ဒီချင်းကစပြီးတော့ဒီယူဝါဒကိုသဇွဲတလန်းမထားတော့ပါဘူးဆိုပြီးစိတ်ထဲမှာသွန်တာကိုဒါကအရိယာမင်းနဲ့ပယ်တာမဟုတ်သေးပါဘူးတန်မြင်ညသွန်အဲဒီလောက်တန်မြင်ညတော့သွန်လိုက်လို့ရှိရင်ဖြင့်ဒါအသက်ကနေမက်ကနေမဖြစ်ပါဘူးဒီသိဆွဲလာနေလို့ရှိရင်သက်ကလည်းအဲမက်ကလည်းဖြစ်တယ် သက္ကံတွေကတော့ဟိုဥစ္စရတိကသက္ကံတွေလည်းဖြစ်တတ်တယ်ဟုတ်တယ်အဲသောတာတိကတော့သက္ကံတွေမဖြစ်တတ်ပါဘူးသက္ကံတွေဆိုတာသေဒီချမ်းမဲ့မှာသုကတိဘဝတော့လူဘဝတော့နတ်ဘဝတော့မရောက်နိုင်ဘူးမေကံတွေဆိုတာကတော့ယခုဘဝမဲ့ကိုမရနိုင်ဘူးအဲ့ဒီသဗ္ဗရာဒိဋ္ဌိဥစ္စရာဒိဋ္ဌိအစွဲလမ်းကြီးယူလာလို့ရှိရင်မဲ့ကိုမရဘူးဘာလို့လဲလို့ဆိုသူက ယုံမမယုံတော့ပဲဒီလိုတရားထုတ်လို့ရှိရင်အရိယာမေဖို့ကိုရတယ်အရိယာမေဖို့ရပြီးတော့နောက်ဆုံးကြလို့ရှိရင်ယုံနာသင်္ခါရတွေချုပ်ငင်းတဲ့နိဗ္ဗာန်ကိုရောက်သွားတယ်ဆိုတာ तू မယုံဘူးသူကသူ့မှာအတ္တအကောင်လေးရှိနေတာကိုဒီကောင်လေးကသတ္တဒိဋ္ဌိယူကြည့်တဲ့ပုဂ္ဂိုလ်အတ္တအကောင်လေးရှိဒီကောင်လေးကဘယ်တော့မှမပြည့်ဘူးသူတို့ကဟိုတဲ့ ဘယ်လိုမှထုလို့ခြေလို့ဖြစ်လို့မရတဲ့အရာဝတ္ထုများလို့ခေါ်တယ်ဘယ်တော့မှမပြတ်နိုင်ဘူးလို့သူကယူထားတယ်ရုပ်ကိုအကြမ်းကြီးကသေပြီးပြက်သွားပေမဲ့လို့အသေးကောင်ကြီးကျန်နေတဲ့ဒါမိတို့လိုက်လို့ပြာပြသွားပေမဲ့လည်းပဲဒီအတ္တဆိုတဲ့အသက်ရှိတဲ့အသက်ကောင်လေးကတော့မပြည့်ဘူးဘဝဒီဘဝကြောင်းရွှေ့ပြီးသွားတာလည်းသူကဒီလိုယူထားတယ်အဲဒီလိုယူထားတော့တရားကျင့်ပြီး ယုံနာခန္ဓာတွေလုံးဝငြိစင်းခါသိငြိမဲ့၄ပါးရောက်တယ်ဆိုတာသူကယုံမမယုံပဲမယုံတော့တရားအာမထုတ်ဘူးအာမထုတ်တော့မဲ့ဖို့မရဘူးပေါ့မဲ့ကံတွေပြင်းတယ်ဩစေရာယူကြည့်တဲ့ပုဂ္ဂိုလ်လည်းသေပြီးရင်တော့သူ့လိုလိုပြောင်းလာပါအကျင့်စရာရှိတယ်ဆိုပြီးသူကလည်းမကျင့်သူကတော့ဒါမကျင့်တော့တာပဲသူကဒါနဲ့သေပြီးရင်သူသူ့လိုလိုမရှိတော့ပဲဥစ္စာကျင့်စရာမလိုဘူးတဲ့သူကခေါ်တယ်ဟာအလကားပဲတဲ့ဘယ်မှမခံနိုင်တဲ့ဥစ္စာ သေးသေးဘာမှမရှိဘူးနောက်နောက်နောက်ဘဝအတွက်ဆိုရင်လကားပဲတဲ့သူကဒီလိုဟောတာပဲသူတို့စကားနေနဲ့ကြည်ရနာကြီးရှိတယ်အဲဒါတော့သူတို့ကလည်းတရားမကျင့်တော့မဲ့ဖို့ပဲဘယ်နည်းနဲ့ရောက်မလဲမရောက်နိုင်ဘူးအခုနည်းနည်းပါးပါးယုံပါတယ်ဆိုပြီးတော့အာထုံနေတာတောင်မှတင်းတင်းချင်းအာမထုလို့ရော့နေရောက်နေတာမဟုတ်ဘူးတင်းတင်းချင်းကိုအာထုံမှရောက်တာအဲဒါကြောင့်မဲ့ဖို့မြောက်နေတာသာမဲ့ကတည်းကဖြစ်တယ် ဥသေရဝါဒကမေဃတွေတွေမကဘူးသူသေပြီးဘာမှမရှိတော့ကုသိုလ်မရှိအကုသိုလ်မရှိယူတော့မကောင်းတာတွေလျှောက်လို့တော့သူကုသိုလ်ကလည်းမလုပ်ပဲဟာကိုမလုပ်တော့သေပြီးချမ်းမဲ့သူကတော့ပဲလေးပါသွားရောသူကတော့လူတော်ပြန်ပြီးတော့ဖြစ်ဖို့မရှိဘူးအဲ့ဒါမဲ့ဖို့ဆိုတာဝေးဒါရောက်သူအပြစ်ကြီးတယ်လို့ပြောတယ်အဲ့တော့ဒီသတ္တရယူဥသေရယူတွေကိုစောစောလန်းယူထားလို့ရှိရင်မေဃတွေဖြစ်တယ်သေကံတွေလည်းဖြစ်တတ်တယ် သာမညအယူကတော့လုံးလုံးတော့ပဲကြောက်မလဲအရိယာမဲ့ကိုမရောက်သေးရင်ဒီဆွဲလာနေရတော့ရှိနေသေးတာပဲဘုရားဘာသာတွေမှာလည်းပဲတရားဟောတဲ့တရားဆိုပြီးယုံနာနေရတာဒီသတ္တရာယူဝါဒလေးရှိတတ်ပါတယ်နောက်ဘဝတွေနောက်ဘဝတွေမှာဒီအသက်ကောင်လေးရှိပြီးတော့ဟိုဘဝကိုဒီဘဝကိုပြောင်းလဲသွားတာဒီငါကပဲသူကပဲဒီသတ္တဝါပဲဒီတယောက်တည်းပဲလို့ဒီလိုထင်နေတာလေသာမညဆွဲလာရှိပါတယ်ဒါပေမဲ့လို့ခင်ခင်လေးနဲ့ဆွဲလာကြီးမဟုတ်ဘူးဒါကြောင့်မို့ဒီမှာတော့အသက်ကနေမဲ့ကနေမဖြစ်ပါဘူးဒီမှာတော့ ဒီဗုဒ္ဓဘာသာဝင်တွေမှရှိတဲ့ဗာမညဆွဲလန်းထားတာတွေကတော့မက္ကတည်းမဖြစ်ဘူးတရားအထုတ်တရားလည်းအထုတ်နိုင်တယ်တရားအထုတ်လို့ရှိရင်ဝိပဿနာညာသင်တဲ့ဖြစ်ပြီးနောက်ဆိုယုံနာသင်္ခါရချင်းနဲ့နိဗ္ဗာန်ဆိုတာတွေ့တယ်အဲနိဗ္ဗာန်တွေ့ပြီးတော့ဉာဏ်နာဖြစ်ပြီးရင်ဘဝယုံနာခန္ဓာတွေကြီးတဲ့နိဗ္ဗာန်ကိုရောက်ပြီးတော့သွားတယ်ဘယ်တော့ယုံသေးတာကိုယုံတဲ့တရားတရားရှိနေတော့တရားလည်းအာထုံနိုင်လည်းအာထုပ်ပြီးတော့လည်းမဲ့ဖို့တွေလည်းရနိုင်ပါလေမဲ့ကလည်းမဖြစ်ဘူး ဟောအခုစိတ်ဆိုးဆိုးမင်းမကြီးဟောသင်သူများလို့သိပြီးတော့ဆွဲနေတဲ့အတ္တအဆွဲအဲ့ဒါကသူကမဲ့ပုံမရနိုင်ဘူးသူတို့အားလည်းမထုတ်တော့ဘူးသူတို့ကသူကမဲ့ပုံကိုရပြီးတရားကတည်းငြိမ့်သွားတယ်ဆိုတော့နိဗ္ဗာန်ကိုယုံမမယုံပဲမယုံတော့သူကအားမထုတ်ဘူးဥစ္စေတာကတော့သူပြောကြမလို့အဲဒီတော့ယခုဒီကနကပရပိုက်က

ယံခောပနာအဂိဝေဒနာကာယောရူပိသတုမဟာသတုမဟာဘူတိကောမာတာပိတိကာသံမောဩရဏကုမသုပါစယောအနိစ္စသရဏပရိမာရဏဗေရဏဝိဒသနာဓမ္မောအနိစ္စတောဒုက္ခတောရောဂတောကာဏတောသံလာတောအဂါတောအာဘာရတောပရတောပါလောဘရသုံးညာတောအနတ္တတော

နေပူရဲသွားတဲ့ခါကာလမှာနေပူပြီးတော့တမျိုးဖောက်ပြန်တယ်မိလောင်ရင်တော့ပြောကြမရှိဘူးအဲဒီမှာကြာကြသွားအောင်ကိုဖောက်ပြန်သွားနိုင်တာပဲသူကတော့အေးတဲ့ခါမှာလည်းပဲအေးရအကြောင်းပြုပြီးတော့သားတွေဘာတွေကွဲအပ်ပြုပြီးတော့ဖောက်ပြန်တယ်သိအေးတဲ့နေရာသွားလို့ရှိရင်ပြင်သေးတော်မသိနေတာပဲဒီတဲ့ဟိုမှာရေကြီးတွေဘာတွေခဲကြီးခဲ ရေခဲ300ဒီဂရီအောက်ကိုဗလာအေးတဲ့နေရာတွေသွားတယ်ကွဲသားမရှိရင်သေးတယ်ဟိုမှာနေရာလူတွေသွားရင်သေးတယ်ဟိုရနေတဲ့လူတွေတောင်မှသူတို့ကွဲသားတွေအများကြီးလုပ်ပြီးတော့နေရအဲတော့အေးလွန်ရင်လည်းသေးတာပူလွန်ရင်လည်းပဲသေးတာမသေးတော့မှလည်းပဲအေးပူနဲ့တွေ့တဲ့အခါတမျိုးတည်းတော့ဖောက်ပြန်တယ်အခုအရင်တည်းကအရာဝတ္ထုတစ်ခုကိုပူတဲ့ထုတ်လိုက်ရင်တမျိုးပဲရေထဲမှာသူတမျိုးပဲအပူတဲ့ကြတယ်သစ်ပင်လေးတွေတောင်မှသင်ကြတယ်လို့စိမ့်ဆိုးနေတာလေးတွေကပူတတ်တဲ့ဆိုရင်လည်းတခါလဲ တစ်မျိုးဖြစ်တယ်။သိပြီးအေးရတဲ့တွေ့ရလည်းတစ်မျိုးဖြစ်တယ်။အဲဒါကြောင့်ရုပ်ဆိုတာအေးနဲ့ထိခိုက်တဲ့အခါလဲဖောက်ပြန်တတ်အပူနဲ့ထိခိုက်တဲ့အခါလဲဖောက်ပြန်တတ်ရုပ်ပတိဒီရူပရုပ်ပတိဖောက်ပြန်တတ်ဤဒီကြောင့်ရူပရုပ်ခေါ်တယ်ဖောက်ပြန်တာလို့ရုပ်ခေါ်တာအဲဒီဖောက်ပြန်တတ်တာကဘယ်လိုပါတော့ဆိုဆန့်ကျင်ဘက်နဲ့တွေ့တဲ့အခါဖောက်ပြန်သည်တဲ့ရုပ်ဟာတချို့ကဖောက်ပြန်တတ်တယ်ဆိုတော့ ရုပ်တိုင်းရုပ်တိုင်းဖောက်ပြန်နေတယ်ဒီလိုယူဆတာဒီလိုမဟုတ်ပါဘူးရုပ်တိုင်းရုပ်တိုင်းဖောက်ပြန်တာမဟုတ်ဘူးရုပ်တိုင်းရုပ်တိုင်းဥပတိချင်းတစ်ပြည့်နေတဲ့ဖောက်ပြန်တာကတော့ဒါကတော့နာနေလဲကြည်တာပဲဒါကတော့ကြောက်သူမဟုတ်ပါဘူးဒါကတော့ဒါကရိုးရိုးဖောက်ပြန်တာအခုကအထူးဖောက်ပြန်တာကိုပြောတယ်ဆန်းကျင်မဲ့နဲ့တွေ့တဲ့အခါဖောက်ပြန်နေတဲ့ပီတိနာပြီအေးကြောင့်ဒီရုပ်ပတိဖောက်ပြန်တယ်။ဥနေနာပြီအပူကြောင့်ဒီရုပ်ပတိဖောက်ပြန် ဇီကေဆာယာပြီးဆာလောင်ခြင်းကြောင့်လေပုဂ္ဂတိဖောက်ပြန်တတ်သည်တဲ့ဆာတဲ့ခါလဲသူကရုပ်တမျိုးကိုသာသာနေပြီမနာသားခြင်းနေပြီဆာလောင်နေပြီဆိုလို့ရှိရင်မသားတဲ့ခါသင်ကြတာပေါ့လေအခုလူတွေမှာတော့စာရေးစာပေါ်များနေလို့ရုပ်တွေဖောက်ပြန်လာအောင်လို့အသာခံရတဲ့ခါကတော့ကြားပါလိမ့်မယ်အမှန်တရားပါလိမ့်မယ် သူ့ချိန်နဲ့သူစားကြရတဲ့တွေကဆင်းနေကြည့်ပြီးတော့စားတော့နေကြတော့ဆာလောင်လာသိမသိရအောင်အဲမစားလို့ချင်းသိဖောက်ပြန်တယ်ဟောရဟန်းတော်များမှာဒူရင်စွာကြည့်တယ်ဧကသနေတယ်သူကတထစားရတယ်အစားလုံးကတထစားနေတယ်ဥစ္စာတထစားတော့အချိန်မနဲ့အာယုန်တဲ့ချိန်6နာရီကျော်ကျော်တော့ပဲစားစားနေကြဥစ္စာအဲ့ဒီချိန်မစားရအောင်อืม9နာရီလောက်10နာရီလောက်ကြာမှစားရတယ်ဆိုတော့ 6နာရီ9နာရီတော့သိမတည်သေးဘူးသာသာက7နာရီလောက်7နာရီခွဲ9နာရီကြာရင်ဟာတော်တော်သိလာတယ်လို့သာမစားဘဲနဲ့လို့ချင်းအဲ့ဒါစားနေကြချိန်မစားလို့ချင်းသာလောင်မှုပါတော်တော်ဒုက္ခရောက်တယ်ကိုယ်ထဲမှာရုပ်တွေကိုရော့သွားတယ်လို့ထင်ရတယ်တမျိုးတမျိုးချင်းမျက်စိတွေကလေးကနေပြီးတော့ဟာတာတာပေါ့တော်တော်ကြီးဘယ်လိုဖြစ်သွားမှမသိဘူးသူစားတမျိုးပဲသူစားအဲ့ဒါသာလောင်ချင်းရောက်ဟောက်ပြန်ပါပုံလေးပြောပါ ပိပါသာယပိရုပ်ပတိရေငါချင်းကြောင်လည်းဟာရေငါသာကလည်းရေမတော့ရလို့ရှိရင်သေတဲ့တိရပါတယ်ရေမတော့ရတယ်။အဲဒါလည်းဖောက်ပြန်လာတယ်။သံသမဂတာဝရတဝသတိတဝသမ္ပသေနာပိရုပ်ပတိမှတ်ခြင်းလေနေဘူးမွေကင်းတို့အတွေ့အကြုံလည်းရုပ်ပတိဖောက်ပြန်လာရည်။ဒါကလည်းသင်ကြားကြည့်ရဲ့။ရှင်တို့မှတ်တို့ခိုက်တဲ့ကာလကြတော့အာရရံအဖူးလုံးကြီးပဲပေါက်လာ။အဲဒါပြောတာ။ ဟောပြန်လာနေဘူးတို့လေဘူးတို့လေအေးတို့အဲ့ဒါတွေနဲ့တိုက်တဲ့အခါလည်းပဲဟောပြန်တယ်ဒါကဗမာပြည်တော့တော့မသိရဘူး။မာပြည်လည်းပူတဲ့ဘိုင်းနေမှာနေကြဟောပြန်လာတာတော်တော်ကြီးများပါတယ်။လေဘူးလည်းတစ်ခါတစ်ခါတော်တော်တော်တော်တိုက်ရင်မကောင်းဘူးကွာ။အိန္ဒိယမှာတော့အဲ့ဒီလေဘူးတွေညတိုက်လိုက်လို့ရှိရင်ပြင်လူတွေကဘုံတော်လေးယောဂဝဒနာတွေရှိပြီးပြေးတတ်တယ်ဟိုမှာ။ဒါတော့ လေလုံအောင်လို့လေဘူးတွေမတက်ရအောင်လို့သူတို့ဒီအိမ်နေနဲ့စောင့်နေကြတာပဲကျွနေပါတယ်နဲ့မှပြီးတော့လုံနေရတယ်။ဟွန်းပြီးတော့မွေတို့ကင်းတို့ကြောင့်ဖောက်ပြန်တယ်ဆိုတာဒါအတိတ်သိနေကြတာပဲ။စိတ်ကြီးတဲ့မွေစိတ်ထားတဲ့မွေကရင်ပြီးတော့တာပဲကင်းကရင်လည်းပဲအဲဒါဒီလူမျိုးကဖြစ်တာပဲ။အဲဒီလိုစမ်းကျင်မဲ့အကြောင်းတွေနဲ့တွေ့တဲ့အခါမှာတမျိုးတမည်ဖြစ်ပြီးတော့ကြောင်းလဲဖောက်ပြန်တတ်လို့ရုပ်လို့ခေါ်တယ်တဲ့။ ခါခါသိဆတ်ကျင်ပဲနဲ့မတွေ့ဘဲနဲ့ဖောက်ပြန်နေတာဒါမဟုတ်ဘူးတချို့ကရုပ်ဆိုရင်အကုန်လုံးဒါကလေးဖောက်ပြန်နေတယ်အောင်မေးတယ်ဖောက်ပြန်တဲ့သဘောလေးကိုတည်းကျွေးကျွေးနဲ့တွေ့တယ်လို့ဒီကပြောဒီလိုပဲဟောနေကြတယ်ဒါကသာသုသာသာသဘောကိုသဘောမပေါက်လို့သူဖောက်ပြန်တယ်ဆိုတဲ့စကားလုံးလေးတစ်ခုနဲ့ကြောက်ပြီးတော့ပြောနေတာဒီလိုမဟုတ်ဘူးဆိုတော့ ကျမ်းသာသဘောအဖြစ်ဒီဝိချရာဆိုရင်တော့သူကဆန့်ကျင်မဲ့နဲ့တွေ့မှာပဲဖောက်ပြန်တဲ့ဟာကိုသာရုပ်ခေါ်တယ်ဖောက်ပြန်တတ်လို့ဆန့်ကျင်မဲ့နဲ့မတွေ့တဲ့အခါမှာဖောက်ပြန်တတ်ပါဘူးဒီရုပ်ကဟိုမှာအေးမမသမနေတဲ့အေးဘူးမျှနေတဲ့နေရာနေတဲ့ခါကလာအဲ့ဒီအေးဘူးမျှနေတဲ့ရုပ်ကမဖောက်ပြန်ပါဘူးဒီတိုင်းပဲနေနေတာပဲသူနေကောင်းထိုင်ကောင်းဖြစ်ဒါကကျမ်းဂန်ထဲမှာကိုသောရဏဖြစ်လာတယ် အောက်ပြန်နာလို့ရုပ်ခေါ်တယ်ဆိုလို့ရှိရင်တဲ့ယမပြည်ကယမတဏ္ဍာမှာရှိတဲ့ရုပ်တွေဟာတဲ့သူတို့ဆန့်ကျင်မဲ့နဲ့မတွေ့ဘူးတဲ့အေးနဲ့လည်းမတွေ့ဘူးတဲ့သူတို့လွန်ခဲ့တဲ့အေးမရှိဘူးတဲ့သူတို့တွေမှာအပူလည်းမတွေ့ဘူးရှင်မဲ့တွေလည်းမကိုက်နိုင်ဘူးဆာလောင်မို့သိချင်းလည်းမရှိဘူးတဲ့ဟိုမှာငွေကင်းဆိုတာဝေးရော်တဲ့ဆန့်ကျင်မဲ့အကြောင်းတွေလည်းသူတို့မတွေ့ရဘူးတဲ့ယမရုပ်တွေက မတွေ့ရတော့အဲ့ဒီဓမ္မယုတ်တရားသူတို့မဖောက်ပြန်ဘူးတဲ့သူတို့သတ္တမတည်းပဲတဲ့ယုတ်ကောင်းယုတ်သားနေအစတိုင်းဒီလိုတည်နေတာပဲသူတွေကနေပြီးတော့နောက်ဆုံးသူ့ပြီးရောက်တော့အဲ့ဒီကြမှာတော့သိပြီးဒီဘက်ကမှာယုတ်တွေပြည့်သွားသောသောပိုင်းကတော့အဲအပူနဲ့တွေ့လို့တစ်မျိုးဖောက်ပြန်တဲ့အရင်းနဲ့တွေ့လို့တစ်မျိုးဖောက်ပြန်တဲ့အသာသာလို့ဖောက်ပြန်တဲ့ဘာညာဒီကမရှိဘူးတဲ့မူကင်းကနေရှင်မဲ့တွေကြိုက်လို့၄ဘူး၄ဘူးနဲ့တွေ့လို့ဒါတွေမရှိဘူးတဲ့ဓမ္မမှာအဲ့ဒီတော့တဲ့ ဒီမြမသာနာရုပ်တွေကိုခုရုပ်ပတိဖောက်ပြန်လာဤတို့ကြောင့်ရူပရုပ်ကြီးဆိုတော့ဟိုကရုပ်တွေကမဖောက်ပြန်တာပဲဖြစ်နေရုပ်လို့ခေါ်ရပါမလားတဲ့ရုပ်လို့ခေါ်တာကြိုက်ပါမလားတဲ့ဟိုဥစ္စာဇမားဒီမှာစัจจิမဲ့အကြောင်းနဲ့မတွေ့ရတာမဖောက်ပြန်ဘူးမဖောက်ပြန်တဲ့အတွက်ဒီအရုပ်ပတိစัจจิမဲ့နဲ့တွေ့ရင်ဖောက်ပြန်တာတော့ကြောင့်ရူပရုပ်ကြီးဆိုတာ ਨੇ ကြိုက်ပါမလားတဲ့သောရဏတဲ့အစီရမဲ့နဲ့ကြိုက်ပါတယ်တဲ့ စမ်းကျင်မဲ့တဲ့တွေ့ရင် ဖောက်ပြန်တာပေါ့သူကမတွေ့လို့မဖောက်ပြန်တာပဲတွေ့ရင်ဖောက်ပြန်မဲ့သဘောရှိနေတဲ့ဒီဥစ္စာတွေဓမ္မရာကဲလူလောကလာခဲ့တယ်လာခဲ့လို့ရှိရင်အေးပူတွေနဲ့တွေ့ပြီးသူဖောက်ပြန်မှာပဲတဲ့မျိုးတည်းမျိုးဒါမတွေ့လို့သူမဖောက်ပြန်တာတဲ့တွေ့ရင်ဖောက်ပြန်မှာတယ်ဖောက်ပြန်တတ်တဲ့သဘောသူ့မှာရှိနေပါတယ်တဲ့ဒါကြောင့်မို့ရူပံရုပ်ခေါ်တာပါပဲဖောက်ပြန်တတ်လို့ရုပ်ပဲတကယ်ဖောက်ပြန်မှာမဟုတ်ဘူးဖောက်ပြန်တတ်တဲ့တတ္တိရှိရင်ဖောက်ပြန်နိုင်တဲ့သဘောရှိရင်ဒါရုပ်လို့ခေါ်ပါတယ်အဲကြောင့် အခုလူတွေတဏ္ဍာမှာရှိတဲ့ရုပ်တရားဖောက်ပြန်တတ်တယ်။စမ်းကြည့်မယ်နဲ့တွေ့လို့ချင်းဖောက်ပြန်တတ်တယ်အခါခါသိခဏမစဲဖောက်ပြန်နေတာဒီလိုမဟုတ်ဘူးသူကဒီလိုပြောတာမဟုတ်ဘူး။အဲတချို့ကအဲဒီလိုဟိုတင်ခေါ်ရတယ်သူကရုပ်တွေစဉ်အခါခါသိဖောက်ပြန်နေတယ်အောင်မင်းပဲဟုတ်မလဲ။ခါခါသိမဖောက်ပြန်ဘူးသူကစမ်းကြည့်မယ်နဲ့တွေ့တဲ့အခါဖောက်ပြန်။မူလကသမနေရာကနေအေးလွန်လာရင် ဖောက်ပြန်မယ်။အပူလွန်လာရင်ဖောက်ပြန်မယ်။ရှင်မဲ့ကရင်ဖောက်ပြန်မယ်။ ဆာလောင်ရင်မုတ်သိရင်ဖောက်ပြန်မယ်အဲပြီးတော့အဲလေတို့နေဘူးတို့အဲ့ဒါတွေနဲ့တွေ့ရင်ဖောက်ပြန်မယ်သိကျင်လည်းပဲဆန့်ကျင်မဲ့ကြောက်နဲ့ဒုံးနဲ့ပါနဲ့ရိုက်လိုက်လေဖောက်ပြန်မှာပေါ့ဒါနဲ့ကိုယ်ရင်ပြောကြမရှိဘူးအဲ့ဒါတွေဖောက်ပြန်ကြတယ်ဆန့်ကျင်မဲ့ကြောက်နဲ့တွေ့ရင်ဖောက်ပြန်မှာလေအဲ့ဒါကြောင့်ဖောက်ပြန်တတ်တဲ့သဘောရှိတဲ့ဒီကိုကြီးတဲ့ဒီကိုကြီးကိုသမနုပတိတာပေါ်ရှုရမယ်ဘယ်လိုရှုရမလို့ဆိုတော့အနေစာတော့မမြဲတော့အချင်းမမြဲဘူးလို့ရှုရမယ် မမြဲတာကိုမြင်ရမယ်တဲ့ဒီကိုကြီးကသဂရီတိုင်းနေတော့ဒီကိုကြီးကမြဲနေတယ်လို့ထင်နေတယ်မမြဲဘူးတဲ့ဒါကိုမြင်အောင်ကြည့်ရမယ်ဒါတော့ဒီကိုကြီးကဒီတမျိုးကြီးဇလုံးတစ်ခဲကြီးဖြစ်နေတာမဟုတ်ဘူးတဲ့ဓာတ်တွေပေါင်းထားတာတဲ့သာတုမဟာဘူးဒီကောဓာတ်၄ပါးဤအစုဝေးမျှတာဖြစ်သည်တဲ့ဓာတ်၄ပါး ပထူီဆိုတဲ့ခေတ်မှာကျမ်းသာတဲ့ဓာတ်အာဘောဆိုတဲ့အရေရအဆိုရသေဇောဆိုတဲ့အခိုးအမှုပူရဝါယောဆိုတဲ့တောင်းနှင်းထောက်ကန်တဲ့လှုပ်ရှားတဲ့ဓာတ်ဒီဓာတ်ကြီးလေးပါအစုဝေးပဲအခုလောကရဆရာတွေကတော့ဓာတုဗေဒဆရာတွေတက်ခွဲအရင်ကတော့ဓာတ်၄ပါးရှိတယ်အခု ဓာတ်ဒီ62ပါးတော့ရှိနေဆိုတာကိုသူတို့တော့ဓာတ်ဒီဒါတွေကဟိုသင်းနေမနေမှာပါဒါတွေကဒီဓာတ်ကြီးတွေရဲ့အမျိုးမျိုးသူတွေပေါင်းစပ်ပြီးတော့တမျိုးတမျိုးကျင့်နေတာတွေသူတွေ့တာနေမှာပါရင်းကံကတော့၄ပါးပဲရှင်မှာပါပဲ၄ပါးပဲရှိရမယ်သူကရင်းကံကတော့ဓာတ်ကြီးက၄ပါးပဲအဲဒီဓာတ်ကြီး၄ပါးကိုမှီပြီးတော့ဓာတ်ကြီး၄ပါးတွေအနည်းအများအင်အားစုလိုက်ပြီးတော့တမျိုးတမျိုးတတ္တိတွေထူးနေတာတွေရှိမှာပေါ့သူက

အဲဒါဒီရုပ်တွေအချင်းချင်းပေါင်းစပ်ပြီးတော့ရုပ်တွေတစ်ခုနဲ့တစ်ခုနဲ့အဲအနေအများလိုက်ပြီးတော့ဓာတ်တွေကွဲပြားလာရှိမှာပေါ့ပထဝီဓာတ်ကဥမာအဲရာဂိုင်နှုန်းအချင်းပထဝီဓာတ်က90လောက်ရှိနေတယ်။ဟွန်းအာဘောဓာတ်ကရာဂိုင်နှုန်း7လောက်ရှိမယ်။သေသောဓာတ်တွေဝါယောဓာတ်တွေကတစ်စီရှိမယ်ဒီလိုဟာလည်းရှိမှာပေါ့။ဘယ်လိုမဟုတ်ဘဲနဲ့ဒီတင်လည်းရှိမှာပေါ့သူက။အဲဒီတော့ရုပ်တွေတစ်ခုနဲ့တစ်ခုနဲ့တော့မတူဘူးသူက။ ပထဝီဓာတ်လွန်ကဲနာရှိမယ်ဒေသောဓာတ်လွန်ကဲနာရှိမယ်အာဘောဓာတ်လွန်ကဲနာရှိဝါယောဓာတ်လွန်ကဲနာရှိမယ်ဒါတော့အဲဒီဓာတ်တွေလွန်ကဲသောအဖြစ်တစ်မျိုးတစ်မျိုးဖြစ်ပြီးတော့ဓာတ်သတ္တုတွေကွဲနေမှာမဟုတ်ဘူးရွှေတို့ငွေတို့ဒါတွေတစ်မျိုးစီမျိုးစီကွဲနေတာပဲသစ်ပင်တွေလည်းတစ်မျိုးစီတစ်မျိုးစီကွဲနေတာပဲလူသနာမှာလည်းရုပ်တွေကွဲနေတာပဲလူတယောက်တည်းမှာကိုပဲတဏှာယုံနဲ့တဏှာယုံနဲ့တစ်မျိုးစီကွဲနေသေးတာပဲအဲ သို့တော်လည်းပဲအချင်းချုပ်အချင်းတော့ဓာတ်၄ပါးပါပဲတဲ့ကြီး၄ပါးသာတုမဟာဂုရိကောဓာတ်၄ပါးဤအစုဝေးမျှတာဖြစ်သည်ဓာတ်ကြီး၄ပါးစုဝေးပဲတဲ့ဒီယုတ်ကဓာတ်ကြီး၄ပါးပေါင်းပြီးတော့တီတီထောင်ထားတဲ့ကိုကြီးတဲ့ဘုဒ္ဓိုက်ကြီးဟုတ်လားဥခဲတွေအင်္ဂရေတွေသေခြင်းပန်းတို့ပန်းပန်းတိုင်းတွေပါလေအဲ့ဒါတွေပေါင်းစပ်ပြီးတော့ဥဒ္ဒိုက်ကြီးဖြစ် ဘေးကကြည့်တော့အလုံးခဲကြီးဒေကြအသေးစိတ်ခွဲကြည့်လို့ကျင်ပြင်ဥခဲတွေကတစ်ခဲစီပဲမီလာမြေတွေသဲတွေငါးတွေကလည်းပဲတစ်ခုစီပဲပန်တိုင်တွေကလည်းပဲတစ်ခုစီတစ်ခုစီပဲသူကခွဲလိုက်ရင်ဖြင့်လေအင်ကြီးမရှိဘူးဒီသားနဲ့ဆောက်ထားတဲ့အိမ်ဆိုတော့အဲ့ဒါလည်းပဲဒီတိုင်းကြည့်ရင်အလုံးကြီးပဲဒါနဲ့မှအသေးစိတ်ခွဲကြည့်မယ်ဆိုရင်တော့အဲ့ဒီသသားနဲ့ဆောက်တဲ့သသားတိုင်ရဲ့ပြီးတော့ဒိုင်ညာတို့အကာတို့ အမိုးတို့ဒါတစ်ခုစီတစ်ခုစီဖြတ်ကြည့်လိုက်လို့ရှိရင်မာမအိမ်ရလုံးမရှိဘူးဆိုတာတစ်ခုစီတစ်ခုစီပဲဒါလိုပဲဒီကိုယ်ထဲမှာလည်းဓာတ်ကြီးလေးပါခွဲကြည့်ရင်တစ်ခုစီပါပဲတဲ့ခက်မှာတဲ့သဘောအကျမ်းစာအချင်းခွဲကြည့်ရင်သာမင်းစသာပထဝီဓာတ်ပဲတဲ့ပထဝီဓာတ်လွန်ကဲလို့ပြောတာပထဝီဓာတ်ကြည့်ရတော့မဟုတ်ဘူးခက်မှာတဲ့သဘောတွေလွန်ကဲလို့ဆိုပြီးသဘင်တွေကောင်းမှာပေါ့သဘင်သဘင်တွေထုတ်ကြည့်ဒီထဲမှာအကောင်းထဲမရှိဘူးဆိုတာ သဘင်နဲ့သဘင်ကြည့်တာအင်းအင်းအင်းနေပဲအမွေးတွေကိုမှပေါရောက်လာတယ်သမင်းစီပဲခြေသေးလက်သေးတွေတခုစီထုတ်ကြည့်ဒါလည်းပဲအတေဝုဒ္ဓမာတဲ့သဘောတွေပဲသူကအဲသွားတွေချောင်းစီထုတ်ကြည့်ဘာမှပုဂ္ဂိုလ်သတ္တဝါမကြည့်ဘူးဒါပဲမွေးညင်းခြေသေးလက်သေးသွားအရေးကွန်အသားတို့အကျော်တို့အယိုးတို့လွယ်ကူတာလောက်ပဲကြည့်ပါတော့သူကအယိုးတို့အဲဒီ ဇေဝတုတွေအခိုင်မာဒါတွေပထဝီဓာတ်တွေကွာအဲဒါအသွေးတို့အဲတွေးတို့နှတ်တို့ရင်ငယ်တို့စသည်ဖြင့်ဒါတွေကချွေးတွေပါတယ်လည်းပါအဲဒါတွေကအရေးသဘောတွေပေါ့အာဘောဓာအရေးရေးသဘောတွေအာဘောဓာလွန်ကဲနေပြီးတော့ကိုယ်ထဲမှာအပူငွေ့အနှွေးငွေ့အေးငွေ့သဘောတွေရှိတယ် ပူတဲ့သဘော၊နွေးတဲ့သဘော၊အေးတဲ့သဘောတွေဒါကတော့နေရာတိုင်းနေရာတိုင်းမှာထိုက်တယ်လို့ပဲပြီးပါတယ်။တချို့နေရာမှာနွေးနေတယ်၊တချို့နေရာမှာပူနေတယ်၊တချို့နေရာမှာအေးနေတယ်။အဲဒီအနွေးအပူအနွေးအေးဒါသဘောတွေဒီလိုလုံးမှာပြည့်ပြီးတော့ကြောက်ကနေကောင်းစီပူရတယ်ပြည့်လာတယ်ဆိုတာ။ကိုရင်းများဝါရိုးတဲ့များမှာတရားစစ်တအားတွေနေရာတကာပြည့်နေတယ်လို့ပဲပြောရတယ်။ဒီလိုလုံးမှာပြည့်ဒီသောတာခိုးငွေတယ် ဝါယောရဆိုတဲ့တွန်းကန်တဲ့တတ္တိကလည်းပဲတွန်းကန်တဲ့တတ္တိလှုပ်ရှားတဲ့တတ္တိမလှုပ်ရှားနိုင်ရင်လည်းတွန်းကန်နေတယ်အဲအဲဒီတွန်းကန်တဲ့တတ္တိကလည်းဒီကိုယ်လုံးမှာရှိတယ်ဘောလုံးများများလေထိုးထားတော့ကိုဘေးကားနေအောင်တွန်းကန်ထားတယ်လို့ပဲကိုယ်ထဲမှာဒီတွန်းကန်တဲ့ဝါယောရတွေကလည်းဒီကိုယ်လုံးမှာရှိတယ်ဒီကိုယ်လုံးရှိလို့ဒီကိုကြီးကထောင်းနေနိုင်တယ်ကြည်တနေနိုင်တယ် သာသာရရရှိပြီးတော့နေတယ်ဒါဒီဝါယောဒတာတွန်းကမှုမရှိလို့ရှိရင်အကုန်လုံးကျုံကြသွားသေးသေးလေးဘာမှထေဝုဒ္ဓရမှာမဟုတ်ဘူးသူကသူကတွန်းကန်တာလို့ဥဒ္ဒကြီးတွေမှာဥဒ္ဒကြီးဖြစ်နေတာတွေလည်းဥဒ္ဒေဆင်းတဲ့တခါလဲအောက်အောက်ဥဒ္ဒေကနေပြီးတော့အာတောင့်ခံထားတဲ့သဘောတွေဝါယောဒတွေရှိတယ်သူကခန္ဓာလို့သူမခံလို့ရှိရင်ကျုံကြသွားမှာလို့ဟာသူကခန္ဓာတော့ကိုဥဒ္ဒကြီးဖြစ်နေဟွန်းကိုခန္ဓာတိုင်းလည်းဒီတိုင်းပဲဒီကိုယ်လုံးမှာရှိတဲ့ရုပ်တွေ အထက်ထက်ကယုတ်ဒီအာဟုသောယုတ်ဒီကနေပြီးတော့တောင့်ခံရတာကိုသူအထောင်ပြီးတော့ထားတယ်ကိုကြီးလဲပြီးတော့နေနဲ့လဲလိုက်အဲ့ဒါအဲဒီတော့တွန်းကန်ထားတဲ့ဝါယောဓသတိတွေဒီကုလုံးပြည့်လာတယ်ပဲအဲအားတွေအာယုတ်တွေပေါ့အင်အားယုတ်တွေတွန်းကန်တဲ့ယုတ်တွေဒါဒီကုလုံးမှပြည့်ကိုယ်ထဲမှာစိုက်ပြီးတော့ကြည့်လိုက်ရင်တောင့်ခံတောင့်ခံရတဲ့ယုတ်တွေလည်းနေရာတကာမှာရှိပါတယ်တောင့်ပြီးတော့တင်းပြီးတော့နေတဲ့ယုတ်တွေတွန်းခံရတဲ့ယုတ်တွေရှိတယ် ဒါတော့အဲဒီဓာကြီးလေးပါးဟာတကူလုံးမှာပြည့်ပြီးတော့ကြီးနေတာနေရာတိုင်းမှာရှိတယ်ဘယ်နေရာမှာဆိုရှိပါတယ်ကွာမှုံလေးတမှုံထဲမှာလည်းဓာကြီးလေးပါးရှိတာပဲမာတဲ့သဘောရှိတယ်အဆိုးသဘောရှိတယ်ပြီးတော့အပူအနှွေးအေးသဘောရှိတယ်ပြီးတော့တောင့်ခံတဲ့သဘောတုတ်ခံတဲ့သဘောရှိတယ်ဓာကြီးလေးပါးတကူလုံးဘယ်လောက်အသေးစိတ်ကလေးမှပြည့်ပြည့်ဒီဓာကြီးလေးပါးရှိတယ်တကူလုံးဟာဖြင့်ဓာကြီးလေးပါးနဲ့တိဆောက်ထားတဲ့ န္ဓာအိမ်ကြီးပဲတဲ့ဒါလေးပါးစုဝေးကြီးပဲသာတုမဟာဘူရီကောဒါလေးပါးတော့ယစုဝေးများလားဖြစ်သောယံကာယောဤယုတ်ကိုကြီးကိုသမနုပါတိတာဘောရှုရမည်တဲ့ဘယ်လိုရှုရမလဲနေသာတော့မမြဲသောအခြင်းတဲ့မမြဲဘူးလို့မြင်အောင်ရှုပါတဲ့ပြီးတော့ဒီယုတ်ကိုကြီးကမူလကတည်းကဒီကောင်းတယ်ကြီးဒီလိုဖြစ်လာတာမဟုတ်ဘူးတဲ့မာတာပိဋိကသံဘောမိဘတို့ဤသုတ်သွေးကိုမှီ၍ဖြစ်သည်မိဘသုတ်သွေး ရှင်ရင်းအရင်ခံပြီးတော့ဖြစ်လာတယ်ဒီမှာတော့အနောက်နိုင်ငံကဆရာဝန်တွေကသူကသတ္တဝါတွေပြည်ပြည်ဒီဘုံကစပြီးတော့အဲဒီမိဘတို့ဤသူတွေးတွေသူလိုက်ပြီးတော့စုံစမ်းထားတယ်သူတို့တော်တော်ကြာကြာကိုယ်ကြာနေတဲ့လူတွေပါပဲသူစားအဲဒီမှာသူကတော့ပူပေါင်းလေးတွေပြောတာပဲသူပိုးနေပါနဲ့သူကပိုးလေးတွေပြောတယ်အကောင်လေးတွေသူကပြောတယ်သဘောလေးတွေသဘာဝဒါသဘောလေးတွေဖြစ်မှာပါပဲ။ အဲဒီအမိသွေးနဲ့သွေးဥနဲ့အဖအီတုံနဲ့တို့နှစ်ခုပေါင်းစပ်ပြီးတော့အဲဒီမှာပရိသေရုပ်ကပြီးလာတာကိုဒီထဲကနေဘာဘလောက်ကြီးတုံးဆိုမနသေးသေးလေးပဲကျမ်းဂန်ဆိုတာလည်းမနသေးသေးလေးမျက်စိနဲ့မမြင်နိုင်ဘူးတဲ့ဘလောက်သေးတုံးဆိုလို့ရှိရင်ဒီလူကြီးသမင်ဆိုတာဟာကျမ်းပါသေးတယ်တဲ့သူသမင်နဲ့နှုတဲ့ အင်းဒီခေါ်တဲ့သုံးမွေ့ရှိတယ်အင်းဒီခေါ်တဲ့သုံးမွေ့ဒီသုံးမွေ့ကလည်းပဲမိဝမ်းတဲ့ကသရေသရေနေတော့ရတဲ့အမွေးဆိုတာကိုလူလူညံ့ညံ့ညင်ညင်လေးသေးသေးလေးပဲအဲဒီအမြင်လေးကိုစီရဲထည့်ထားတယ်စီရဲထည့်ထားပြီးတော့ဒီအခါပြစ်ပါတဲ့စီရဲပြောင်းသွားအောင်ခါပါတယ်ခါတော့တစ်စက်ချင်းတစ်စက်ချင်းထွက်ထွက်ကြတော့ပါလိမ့်မယ်တဲ့အဲဒီမှာ စီးနောက်ဆုံးကြတဲ့အပေါက်ကလေးရှိနေမယ်တဲ့ဒီနောက်တော့ခါလို့ကြကုန်မကြဘူးစီးကုန်လုံးလုံးမရှိတော့ဘူးနောက်ဆုံးကြတဲ့အပေါက်ကလေးရှိတယ်သေးသေးလေးမမြင်ပါဘူးမျက်စိနဲ့ပဲမြင်နိုင်မှာလို့ဆိုတာမမြင်နိုင်ဘူးအဲဒါတော့သေးသေးလေးပဲတဲ့ဒီပထမကပရိသေရုပ်ကလေးကအဲဒါတော့သေးသေးလေးခုနပြောတဲ့အဲမိဘတွေတို့သွေးကိုမှီပြီးတော့ဖြစ်တဲ့အရင်မှာပရိသေရုပ်ကလေးဆိုတာအဲဒါတော့သေးသေးလေးပဲအနတ်သေးသေးလေးမမြင်ရဘူးတဲ့အခု ဆရာဝန်တွေကလည်းသူတို့စမ်းသပ်ထားတာသူတို့လည်းမမြင်ရဘူးလို့ပြောတယ်သူတို့အမှန်ကောင်းတဲ့မှန်မြောင်းတဲ့ကြီးမှအမှန်ဟိုဒီမော်လည်းမှန်ဘူးနဲ့ကြီးမှသာမြင်ရတာနာသေးသေးလေးပကတိမျက်စိနဲ့တော့မမြင်နိုင်ဘူးအဲဒီမိဘတို့ဤပုတ်သွေးကိုမှီပြီးတော့ပြစ်လာတာတဲ့ဒါအစကတည်းကအကောင်ထယ်လိုက်ကြီးကိုနေရာကဒီနေရာရွှေ့လာတာမဟုတ်ဘူးဘောကဒီဘောရွှေ့လာတာမဟုတ်ဘူးတဲ့ဒီစားအစကတည်းကဒီကောင်ထယ်လိုက်ကြီးဇလုံးနဲ့တခဲတဲ့လူတိုင်း ဖြစ်နေတာမဟုတ်ဘူးတဲ့မိဘတို့ဤသုတ်သွေးနှစ်ခုကိုမှီကျုပ်ပြီးတဲ့ကာလဒေဒေယုတ်ဒီအဲဒီကဖြစ်လာတာတဲ့ဒီကိုကြီးကနာနုနုညံ့ညံ့သူနေမှုဝင်တာတစ်ဖြည်းဖြည်းချင်းတိုးပွားလာတာကြီးပွားလာကြီးပွားတော့ဘယ်လိုလုပ်ကြီးပွားတော့ဆိုတော့ဩရဏကုမာသူပါစေရောသမင်းမုံတို့ဖြင့်ကြီးပွားလာသည်တဲ့အမင်းနေမုံနေစားကြတယ်အစာဟာရကြောင့်ကြီးလာတာငယ်ငယ်တုန်းကတော့အမိတို့ရေပေါ့ မိရဝမ်းထဲမှာနေတော့မှတော့လည်းမိခင်စားတဲ့အစာဟာရပြီးပြီးတော့တတိတိအာရအာရယုတ်တိတိကြီးလာတယ်တရားတော့အဲမိခင်စားတဲ့စာရနေပြီးတော့ကလေးမှလည်းမှာကလေးရဲ့ကိုယ်ထဲမှာချက်ကျိုးဆိုအဲဒီကနေပြီးတော့အာရတတိကိုယ်ထဲမှာပြန့်ပြီးတော့ဝင်သွားတယ်လို့ဆိုတယ်အဲဒီအာရနေပြီးတတိတိကလေးကြီးတာမွေးလာတဲ့အခါကာလကျတော့အမိကနို့တိုက် အဲဒီနှုတ်မြည်ပြုပြီးတော့တဖြည်းဖြည်းကြီးလာနှုတ်ရောရေရောနေမှာပေါ့နောက်ပြီးတော့ကြီးလာတဲ့ခါကျတော့သမင်းနေမုတ်တွေစားနေတဲ့ခါကျသမင်းနေမုတ်တွေစားရရတဲ့မျိုးတွေစားပြီးတော့တဖြည်းဖြည်းအဲဒါတွေကနေပြီးတော့စားရတဲ့ကြီးသွားတော့ဒီစားရတဲ့ထဲမှာတချို့ကကျင်းကျင်ငယ်ဖြစ်သွားတယ်တချို့ကလည်းချွေးတွေဖြစ်သွားတယ်တချို့ကလည်းသပင်ဖြစ်ပါဖြစ်ပေါ်လေအကုန်လုံးဒီလိုလုံးပြန့်နှံ့ပြီးတော့စားရတွေပြန့်သွားတော့အဲဒီကနေဒီရုပ်တွေအသေးမွှားလေးတွေ ခိုးမှုလေးတွေပေါ့လေအဲဒီကနေပြီးတချို့ကလည်းအယိုးဖြစ်တချို့ကလည်းအသားဖြစ်တချို့ကလည်းအကြောဖြစ်ပြီးတော့လည်းခါတယ်ဒီကိုကြီးဖြစ်လာတာတဲ့တဖြည်းဖြည်းကြီးလာတယ်တဲ့တော့ဟောရဏကုမသူပါဆရာသမင်းမုံတို့ဖြင့်ကြီးပွားရလာတော့အယံကာယရုပ်ကိုကြီးကိုသမနုပါတိတာပေါ်မြင်အောင်ရှုရမည်ဘယ်လိုမြင်အောင်ရှုရမလဲအိစ္ဆာတော့မမြဲဘူးမမြဲတာမြင်အောင်ရှုရမယ်ဟာပြီးတော့ အနိစ္စသာရဏပရိမာရဏဗေဒနာဝေဒနာဓမ္မောမမြဲခြင်းလိမ့်ကြံပေးရခြင်းဆုံးနေပေးရခြင်းပြိုကွဲခြင်းပျက်စီးခြင်းသဘောရှိတော့အရကာယရုပ်ကိုယ်ကြီးရုပ်ကိုယ်ကြီးကမမြဲတဲ့သဘောတရားပါပဲသူကသူ့သဘောတိုင်းတော့မမြဲဘူးဒါပေမဲ့လို့သူ့ကိုကောင်းအောင်လို့ သူတွေကပြုပြင်ပေးနေတယ်ငငယ်ရွယ်ကနေပြီးတော့အမျိုးမျိုးသောခိုးနှသားတွေပါလည်းလိမ့်ကြပေးအနာသက်တွေမကောင်းတာတွေကြောက်အောင်လုပ်တယ်နှသားတွေပါလည်းလိမ့်ပေးခိုးနှနေမကောင်းတဲ့အနာတွေကြောက်သွားအောင်ရေမိုးချိုးပြီးပြုပြင်ရတယ်တဲ့ဒီညော်တွေကြောင်ပြုပြင်ရတယ်ဒါတော့ အသားရည်တွေဆင်ပြောင်လို့လဲနှိမ့်နေပြုပြီးတော့လဲပေးနေရတယ်တဲ့နှိမ့်နေပေးရတာလည်းမကပါဘူးအရိယဘုဒ္ဓနဲ့လည်းကြောင်းလဲပြီးတော့ပြီးမျိုးစုပြင်ပြီးတော့ပေးနေရတယ်တဲ့ဒီကိုကြီးဒါပေမဲ့လည်းပဲအကြောင်းမညို့တဲ့ခါသူပျက်စီးရတဲ့သဘောလည်းရှိနေတာပါပဲတဲ့ဒီတဲကနေပြီးတော့နေမကောင်းလိုက်ရှားလိုက်နားလိုက်အနာရောဂါတွေဖြစ်လိုက်ပါဖြစ်လိုက်ညာဖြစ်လိုက်မဟုတ်တော့လို့ရှိရင်နောက်သမီးကြဘုံတော့သေးတာပဲသူစားအဲဒီတော့ပြက်တတ်တဲ့ကိုကြီးတဲ့ဒီကိုကြီးက ဘာမှအသားမခံမှုတဲ့အစဉ်မသိရင်ဟုတ်လားထင်ရနေပြီးထားတဲ့ဘုံမူတော့လဲပြီးတော့လဲကြောက်ကြိုးလဲကြိုးဒီလိုဖြစ်တာပဲဟိုအိမ်တို့ဘာတော့အစဉ်တက်တို့ဘာတော့မတော်တဆချီချော်သွားလို့ချင်းအဲ့ဒီကလဲပြီးတော့လဲပဲဒီအကျိုးပဲဘုံမူတော့သိတဲ့သိနိုင်တယ်ဖြစ်တာပဲသူဘာမှမထိုင်ကောင်းอืมပြီးတော့မသိတဲ့နဲ့သာဟာရစားမိလို့ရှိရင်နားလိုက်ချလိုက်ဟုတ်လားဒီကနေပြီးတော့ဒီလက်တရားသာပဲသူကအသိတွေစားမိနေသေးတာပဲ ပြီးတော့မွေတို့ကင်းတို့စာရီသားတွေနဲ့တွေ့ရင်လည်းပဲသူယောဂဝေဒနာတွေရှိဘုံတော့ပြီးတယ်ပြီးတော့နေဘူးလေဘူးဥရုယာတိတွေစင်မသိလို့ရှိရင်လည်းဒါလည်းပဲသူကသိနိုင်တာပဲယောဂဝေဒနာတွေဖြစ်နိုင်တာပြီးတော့အနေတိုင်းစင်မသိလို့ရှိရင်လည်းပဲကိုယ်ကာကြီးတထိုင်နေကြီးတဲ့ထိုင်နေမဲ့ပေးနေမဲ့ဆိုရင်ကြာရင်ချင်းဥစ္စာလည်းကြောတွေပါတယ်မျိုးသမီးကြည့်ပြီးတော့ဒါလည်းပဲဒုက္ခဖြစ်နိုင်တာပဲပေးနေတာပြည့်စည်သွားနိုင်တာဒါတော့ဒီကိုကြီးကိုမျှတာအောင်အင်မတန်ပြုပြင်နေရတယ်တဲ့တခါတည်း အမှန်တရားကိုစောင့်ရှောက်ပြီးထိမ့်သိမ့်ပြီးတော့နေတာဒါလည်းပဲအစဉ်စဉ်တဲ့အခါပျက်စီးရတဲ့သဘောရှိပါတယ်အဲဒီတော့ပျက်စီးရတဲ့သဘောရှိတဲ့ရာကာယရုပ်ကိုယ်ကြီးကိုသမနုပါတိတာပေါ်ကျူရမယ်မြင်အောင်ကျူရမယ်ဘယ်လိုကျူရမလဲဆိုတော့အိစ္ဆာတော်မမြဲဟုကျူပါတဲ့မမြဲဘူးလို့မြင်အောင်ကျူပါဒုက္ခတော်ဆင်းရဲဟု၍၎င်းသောကတော်နာယောဂကြီးနဲ့တူသည်ဟု၍၎င်းကျူပါတဲ့ အနိစ္စမမြဲဘူးဆိုတာခဏခဏပြောနေတာနော်မမြဲဆိုတာဘာတော့ဆိုဖြစ်ပြီးကြောက်သားလို့မမြဲတာဘုဒ္ဓဝါဖြစ်ပေါ်ပြီးအဘဝတော့မရှိခြင်းကြောင့်ဖြစ်ပြီးတော့ကြောက်သွားတယ်အခုသင်ကြားတာကတော့ကိုယ်လိုက်ဆန်းလိုက်လှုပ်ရှားလိုက်ဟောတာကိုယ်ရင်ကိုယ်ရယ်ဆန်းရင်ဆန်းတယ်သွားရင်သွားတယ်ကြွတယ်လမ်းတယ်ချတယ်စသည်ဖြင့်မှတော့ဇာမခါသာတော့ဘာမှမထူးသေးပါဘူးဒီလိုပါပဲမှားရမယ်ဆိုလို့သာမှတ်နေတာဘာမှမသိသေးဘူးပဲအနိစ္စဆိုအဝေးကြီး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 အစတော့ဘယ်သိအောင်မလဲနောက်သမာဓိညာအားကောင်းလာတဲ့ခါကျတော့ကြွားတယ်နှမ်းတိုင်းချတယ်တရွေ့ရတရွေ့မြောက်ရွေ့တယ်ကြော်တယ်ရွေ့တယ်ကြော်တယ်ဒီချင်းချင်းနဲ့တခါတည်းပျောက်ပျောက်လိုက်နေတယ်တွေ့ရတော့မမြဲတဲ့တရားပဲဒါသိရမှာပေါ့နောက်ပြီးတော့ဘောင်းနာပိနာတွေလည်းသိတာပါပဲဘောင်းနာပိနာလည်းစတော့ဘောင်းနာပိနာမှရမယ်ဆိုတော့ဒါမှနေရတာပဲဘောင်းနေပိနေဒုဒီပိုက်ပဲဒီကိုပဲဘောင်းလည်းဒီပိုက်ပိန်လည်းဒီပိုက်ဒီကိုပဲဘာမှမထူးဘူးလို့ပြောအောင်မရတယ်နောက်ထူးတာရှိတယ်အဲ့ဒါမထူးလို့ရှိရင်တော့ ထူးတဲ့အသိဉာဏ်မရောက်သေးလို့ပဲမှတ်ရမယ်။ဒါသူများတွေကတော့ဒီဟာပဲဘယ်လိုကောင်းတယ်ဘယ်လိုကောင်းတယ်ပြောငါတော့ဘာမှမထူးဘူးဆိုရင်တော့အင်းငါတော့ထူးတဲ့ဉာဏ်မရောက်သေးဘူးလို့အောင်းမရ။ရောက်အောင်လို့အထုတ်ရမယ်သူများတွေရောက်လို့သူကပြောနေတာ။အဲရောက်တယ်သူကသမာဓိအားကောင်းလာတဲ့အခါဉာဏ်ပြည့်လာ။ကောင်းတာလေးတွေပိန်တာလေးတွေစိုက်ပြီးသမာဓိကဒီအစကတော့စိတ်ကဒီမှနေနေတဲ့ဟိုသွားမလို့ခြိလန်းပြင်မလို့ပြင်နေတာဒါကြောင့်မို့သူကတခုခုသောအာယုံပိုင်းပိုင်းခြားခြားမသိဘူး။သမာဓိအားကောင်းလာတဲ့အခါကျတော့ ဖောင်းတယ်ဆိုရင်ဖောင်းတာပေါ်မှာပဲတခြားဘယ်မှမသွားဘူးဆိုတဲ့ခဲများ၄တဲ့ခဲများကိုချလိုက်တဲ့အခါကြရတယ်ကြံ့ငယ်ရသွားတယ်လို့ပဲကွာဒီမှတ်တဲ့အခါဒီအာယုံလေးပေါ်မှာလည်းကပ်ပြီးတော့တည်သွားတာကွာဖောင်းတယ်ဒီဟာပဲဂိန်းတယ်ဒီဟာပဲဖောင်းတယ်ဂိန်းတယ်ထိုင်တယ်ကြည့်တယ်မယမယအာယုံလေးမှာကပ်ကနေကပ်ကနေတီးနေပြီဆိုတော့ဖောင်းတယ်လာတဲ့သဘောလေးပိန်ကျသွားတဲ့သဘောလေးတွေတစ်ခုစီပဲ အခုစီတယ်မကဘူးတော့ကြတာဖောင်းသားလေးကလည်းပေါ်ပြီးရင်ပျောက်သွားဆုံးသွားတာဒီလေစပေါ်လာတယ်ဒီဆုံးသွားတယ်ဒီဘိန်းသားလေးလည်းစပေါ်လာတယ်ဆုံးသွားတယ်ဒီဖောင်းသားမှာတကူတည်းတော့မကဘူးအဲအပိုင်းပိုင်းနဲ့တခါတည်းတကြီးကြီးနဲ့ရိတ်ကနေရိတ်ကနေရိတ်ကနေရိတ်ကနေဖောင်းတယ်လာလဲပျောက်သွားတယ်ဖောင်းတယ်လာပျောက်သွားတယ်ဘိန်းကျသွားတယ်ရိတ်ကနေရိတ်ကနေသဘောသွားတာဒါလေးတွေပြီးရတယ်အကုန်လုံးပဲကိုယ်မူရတယ်ဟိုသမျှတိုင်းပြီးရတယ်ကိုယ်ထဲမှာပူတဲ့ရုပ်အေးတဲ့ရုပ်တွေဖြစ်လာရင်လည်းဒီပူအေးတွေလိုက်ယူရင်ဒါလေးတွေလည်းပဲ အစင်းစီအစင်းစီကကြောက်ပြလိုက်တာဒီလိုသိရတာဒါမှမဟုတ်အနိစ္စတော့မမြဲတာတွေပဲအခိုက်တန်အားဖြင့်အစကမကြည့်ဘဲနဲ့ဖြစ်ပေါ်လာတယ်ဟုတ်လားကိုယ်တယ်ဆိုလုံကြတာလေအစမရှိခုမှရှိတာပြီးတော့မရှိကြအောင်လုံကြတာအဲအစမရှိဘဲနဲ့ခုမှဖြစ်ပေါ်လာတယ်ဖြစ်ပြီးတော့လည်းကြောက်သွားတယ်လို့ကိုယ်ထဲမှာတောင့်နေတဲ့သဘောတွေတောင့်နေကျင်းနေဒါကလေးစိတ်နဲ့စိုက်မှလို့ကျင်းတယ်အတူတူပါပဲတောင့်တာလေးတွေတစ်ခုချင်းတစ်ခုချင်းပဲအဲ ပူတာအေးတာလေးတွေကိုယ်ထဲမှာရှိရင်အဲ့ဒါလေးတွေစိုက်ပြီးတော့မှတခုချင်းတခုချင်းပဲဖြစ်ပေါ်ပြီးကြောက်တာလို့မမြဲတဲ့တရားတွေပဲဆိုတော့ကိုယ်ပိုင်ဉာဏ်နဲ့မြင်အောင်လို့ရှုပါတဲ့ရန်ခောကာယောဤယုတ်ဤယုတ်ကိုကြီးကိုအနေစာတော်မမြဲဟုသမနုပါတိတာပေါ်ရှုရမည်အဲဖြစ်ပေါ်ပြီးကြောက်တာလို့မမြဲတဲ့တရားပဲလို့ဆိုတာမြင်အောင်ရှုပါတဲ့ကိုယ်ပိုင်ဉာဏ်နဲ့ပြီးမှဖြစ်မှာအတွေ့အကြုံမဖြစ်သေးဘူးဆိုတာကိုယ်ပိုင်ဉာဏ်နဲ့ပြီးအတွေ့နဲ့တော့ သာမညပြင်မှာပေါ့လေတွေးလဲတွေးလို့တော့ရပါရဲ့ကွာတွေးလဲတော့ရုပ်ကိုကြီးဟာအကျဉ်းစားအချင်းဆိုရင်ဒီနေ့ကျတော့သေးတာပဲသေးတဲ့ခါကျတော့ပထမကရုပ်ကောင်းနေတော့မဟုတ်ဘူးသေးပြီးနှစ်အသုံးရနေတော့ကကူးရောင်ကြီးဖြစ်လာအသာတိုင်းမဟုတ်ဘူးဟုတ်ကြပျက်စီးသွားနောက်ဒီကနေပြီးတစ်ပြေးပြေးနဲ့တော့ကျတော့ပုတ်ပွားပြီးတော့ကိုယ်ကောင်းနေပါလေစားတော့ရုပ်ကောင်းကြီးတော့မဟုတ်ကောင်းပြက်သွားမရှိဘူးအယိုးတွေပါကြတော့အယိုးတွေကလည်းတစ်ပြေးပြေးနဲ့တခါလဲနောက်ကျတော့ဆွေးပြီးတော့မှုန့်မှုန့်နေပြီ mụmụhar ia were wee eme ọdịta nye na nwa ụrụ ya ywu arji o nwere seo i na b ogoima n ụa ji aaiharị na biroiaar io အဲအခုကိုယ်ပိုင်ညာနဲ့ကျူတာကတော့ဖြစ်တိုင်းဖြစ်တိုင်းနေဖောင်းနေပိန်နေထိုင်နေစီးရယ်ကွေးရယ်ဆန့်နေကြွရယ်ဆန့်နေချရယ်ပေါ်တိုင်းပေါ်တိုင်းနေလာပြီးတော့ကျူနေတော့ဒီရုပ်ကိုကြီးကသူ့ခိုက်တာနဲ့သူဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဆိုတော့ဖြစ်ပြီးကြောက်တာလို့မမြဲတဲ့တရားတွေကြီးတယ်ပဲလို့ကျွင်းကျွင်းနဲ့ကိုယ်ပိုင်ညာနဲ့သိလာမှာဟုတ်လားမသိသေးရင်တော့သူကလူသေးလို့ပဲသိအောင်လုပ်ရမယ်ဒါသိအောင်လုပ်သိအောင်လုပ်ပဲအားထုတ်ရတယ် နိစ္စတော်မမြဲဟုသမနုပါတိတာဘောရှုမြင်ရမည်ဒုက္ခတော်ဆင်းရဲဟုအဲဖြစ်ဖြစ်ပြည့်ချင်းနဲ့ဖြစ်ချင်းပြည့်ချင်းကနှိမ့်ဆက်လို့ဆင်းရဲပဲဆင်းရဲဆိုတာမကောင်းတာပါပဲမကောင်းတဲ့သဘောပဲဟိုအခါခက်နေတာပြောတာမဟုတ်ဘူးရုပ်ကိုယ်ကြီးမှာအခါခက်နေတာအခါခက်နေတာဝေဒနာပဲသူကတခြားသူကသူကဟိုဒုက္ခဝေဒနာခေါ်တယ်ဒါကတော့ကြာမှာဟောရမယ်အဲ့ဒီမြောက်သေးအခုဆင်းရဲကတော့နှစ်သက်ပွဲမရှိလို့သဗ္ဗေသင်္ခါရအိဋ္ဌာရာပညာပတိဋ္ဌာအနေနဲ့ဒီဒုက္ခ သုံးသောသင်္ခါရတွေကမမြဲလို့မမြဲဘူးလို့ယူနေတဲ့အခါကလာမမြဲတဲ့ဆင်းရဲတွေကြီးငွေကြတယ်တဲ့ဆင်းရဲဆိုပေမဲ့လို့အခန့်ခက်တာမဟုတ်ဘူးဒါကတော့ဒါကမကောင်းတဲ့သဘောတွေပဲပါမအားကိုးစရာမရှိဘူးမိမိတို့ကထင်နေတာကတော့ဒီရုပ်ကိုကြည့်ရတရားနဲ့တကူတဲ့တကောင်နဲ့တီးနေတဲ့အောက်မိတာကို ချမ်းချမ်းမာမာနဲ့ချမ်းချမ်းသာသာနဲ့တခါတည်းနေကောင်းထိုင်ကောင်းလို့ဒီကိုကြီးကကြည့်နေတာဘယ်ဟုတ်မလဲသူကအကြောင်းညွှန်လို့ကြည့်နေတာအဲရုပ်ဆက်သက်တွေဖြစ်တယ်။ဒါဖြစ်ပြီးပြောက်လိုက်တယ်အဲ့ဒါတွေကိုတွေ့ရတော့ဖြစ်ဖြစ်ဖြစ်ဖြစ်နေဘာမှအားကိုးစရာမရှိဘာမှခိုင်မာတဲ့သဘောမရှိဘူးဖြစ်တဲ့ဘွယ်သာယာဘွယ်အားကိုးဘွယ်မရှိတဲ့တရားဆင်းရဲပဲမကောင်းတဲ့တရားတွေလို့ဆိုလိုပါတယ်။ပါဠိဒုက္ခကဗမာမကောင်းမှုဆိုတာနဲ့အတူတူပဲဒီညမှာတော့အဲဒီတော့ဒုက္ခတော့ဆင်းရဲဟု မွာမကောင်းသောတရားကိုမြင်အောင်လို့ရှိပါတဲ့ဖြစ်ဖြစ်ဖြစ်ချင်းနဲ့ပြစ်လိုက်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်နဲ့ဘာမှအာမကူရတဲ့တရားမကောင်းတဲ့တရားတွေကြီးရယ်ပဲကိုယ်သာနာနဲ့ဒီလိုဖြစ်တယ်လည်းမကောင်းတဲ့တရားတွေသူများသာနာနဲ့ဖြစ်တယ်လည်းမကောင်းတဲ့တရားတွေဘယ်လိုဂုံတရားကြီးတဲ့ပုဂ္ဂိုလ်တွေရဲ့သာနာကရုပ်လည်းဒီလိုဖြစ်ပြန်နေတာမကောင်းတဲ့တရားတွေဖြစ်ပြန်လို့တော့ကြလို့ရှိရင်ယောဂဝေဒနာတွေလည်းဖြစ်တာပဲတချို့သေးတွေပါလေကုလို့တော့မရနိုင်ဘူးတချို့သေးရောညာနဲ့

အဲဒီလင်းနာမထအောင်လို့အစတော့လည်းဆင်ញင်ရတယ်မတည့်တာတွေကြောင်းနေသေးတွေပါလေစနေဒါကလင်းနာတွေပါလေဟိုတင်ပြတာလည်းအဲဒီလင်းနာပြောက်အောင်လည်းနင်းရနှိပ်ရအနေထိုင်မှလည်းသူသတိပြုရအဲသတိမပြုတာနဲ့အကြောင်းမညင်လို့ရှိရင်လင်နာထနှိမ့်ဆက်အဲ့ဒါလိုပဲတဲ့ကိုယ်တွေကယုတ်တယ်ဟာလဲသူတို့အများအားကြောင်းရဆိုင်ပြုပြင်ပြီးတော့ပြေးနေတယ်ဒါကနေပြီးအစဉ်မသိလို့ရှိရင်ဖြင့်မကြောက်မှယောဂဝေဒနာတွေဖြစ်ဒုက္ခပေးတယ် အဲဒီသွက်ကန်နေတဲ့ယောဂဆိုတာကြောက်လည်းမကြောက်နိုင်ဘူးဈေးနဲ့ဝါနဲ့တောက်လိုက်လို့ရှိရင်အသိအတင်တော့သက်သာရသူကလဲနေတာလည်းမဟုတ်ဘူးသူကသူကမတ္တနာခေါ်တယ်ဒီယောဂကပါဠိမှာသူကယောဂတဲ့အဲခန္ဓာရောဂတဲ့ခန္ဓာတဲ့အာဘာရတဲ့အနာသုံးမျိုးခွဲတာပါဠိဗမာကတစ်မျိုးတည်းစီသူကသုံးမျိုးခွဲတာတယ်သူကတစ်ခုနဲ့တစ်ခုနဲ့လည်းမတူဘူးအဲဒီရောဂဆိုတဲ့ဥစ္စာကတော့အမြဲသွဲနေတဲ့ဥစ္စာကိုခေါ်တယ်အမြဲသွဲနေတာ လူတကူမှယောဂတစ်ခုဆိုတာကတော့ရှိတတ်ပါပဲငငယ်ရွယ်တော့သိမသိဘူးတော်တော်ကြီးလာရင်အများချင်းတော့အသက်40ကျော်ရင်တော့ယောဂတစ်ခုတော့ရှိနေတတ်တာပါပဲဒီလိုလေကြီးကျယ်ကြီးကျိုးမကြီးကျယ်ဘူးလည်းနည်းနည်းပါးပါးရှိတယ်အဲနည်းနည်းပါးပါးယောဂတစ်ခုတော့ရှိနေတာပဲသူစားစင်လုံးကျော်အကုန်လုံးကြားမှနေတဲ့ပုဂ္ဂိုလ်ဆိုတာကတော့မရှိပါဘူးဒါတော့ကြားပါလိမ့်မယ်သူစားကြားမှလည်းဆိုရင်နည်းနည်းတော့ရှိနေတယ်အဲတော့ အဲဒီလိုအမြဲပြဆွဲကနေတဲ့ယောဂကဒေနာယောဂယောဂသာမကြီးတဲ့ယောဂယောဂမျက်စိတွေပါလေအဲဝေရတဲ့ယောဂရေဒီပါလေဆွတ်တတ်တဲ့ယောဂယောဂလည်းသွားနာတတ်တဲ့ယောဂယောဂလည်းပဲအဲကောင်းကြိတ်တတ်တဲ့ယောဂယောဂလည်းကြောင်းအောင်တတ်တဲ့ယောဂစသည်ဖြင့်ပေါ်လေယောဂတွေအမျိုးရှိသူဒုနာတာနဲ့ဘာစီရတာယောဂတွေပေါ်ပေါ်ပါပြီနဲ့အဲဒါတခုခုဆွဲကနေဒါကသူကလဲနေတာလည်းမဟုတ်ဘူးသူကသွားသားလာလာလှုပ်လှုပ်ကြင်စားစားတောက်တောက်ပဲသူ သက်သာနေတဲ့ခါလည်းရှိတယ်။လုံးလုံးပြောက်သလားဆိုလုံးလုံးလည်းမပြောက်ဘူးသူကဆင်းနေဝါနဲ့အဲသင်းနေတာလေးနဲ့ပြုပြင်ထားလို့နေတာထိုင်တာတော့ရှိတယ်။လုံးလုံးလည်းမပြောက်အဲ့ဒါယောဂကို။အဲ့ဒါနဲ့တူတဲ့တရုပ်ကိုကြီးရတယ်။တရုပ်ကိုကြီးအများအားတစ်ခါလည်းချမ်းသာနေအောင်လို့ပြုပြင်လို့ဖြစ်ဘူးတဲ့။သူကနေတာထိုင်တာတော့လည်းဖြစ်အောင်လို့ပြုပြင်နိုင်ရင်ရတယ်သူကစောင့်ကြောက်ရေမိုးချိုးပေးလိုက်ဟာ။အဲအစာလေးကျွေးထားလိုက်။ဒါကနေရာနေရာတိုင်းငယ်လေးတွေနဲ့ကောင်းကောင်းလေးတွေနဲ့ထိုင်နေလိုက်။ ကလထိုင်တဲ့ဘာနဲ့ထိုင်လိုက်အိယာဘမှာလက်အိလိုက်အဲလာနေပါလေကြောက်လိုက်ကိုယ်နေတဲ့ဒီတော့လက်တွေကိုညောင်းနေတော့ကိုဆန်းလိုက်ဆန်းနေတဲ့ကျောက်တွေလက်တွေကိုညောင်းနေတော့ကိုကိုယ်လိုက်ဘလိုလိုလဲဒီလိုလိုလဲမျက်လုံးလိုပါလိုလဲဖွင့်လိုက်ပိတ်လိုက်မျက်စိမှိတ်လိုက်မျက်တောင်ခါလိုက်ဒီလိုလုပ်နေရတာကိုသူအများအားလုပ်နေတာမျက်စိကအများအားကိုလိုပါသိပြန်အားသိမလို့အောင်မျက်စိကတခါလဲ9မိနစ်လောက်မျက်စိမမှိတ်ပဲပုံမှန်မျက်တောင်မခါပဲနဲ့နေပါဆိုရင်ခက်ခက်မယ်လို့သာအဲရမယ်မဟုတ်ဘူးသာ အများအားပြုပြင်ပြီးတော့ပေးနေတယ်။ဇာတဲ့ကလည်းပြုပြင်နေရတာပါပဲ။ဇာတဲ့ကလည်းတို့တွေဟာမျိုးလိုက်ဟာလူမျိုးသားတွေသူများတွေးတာပြင်လာတော့တွေးတဲ့ခါလာဂျွန်လာကိုယ်ကလည်းကိုယ်တော့တွေးတဲ့မျိုးမျိုးလိုက်လုံနေရတာသူစားတာလည်းရှားကလည်းအများအားလုံနေ။နေတော့ဒီဒီမကဘူးသူကနှာခေါင်းကလည်းပဲဒီဒီအဲချူသွင်းလိုက်ဟာထုတ်လိုက်ရတာလုံနေရတယ်သူမလုံလို့ရှိရင်ဒီဥစ္စာလည်းမရဘူးသူအများအားပြုပြင်နေရ။ဒါမှသူစားတော်ရုံသက်သာရုံကြီးကဒါကြောင့် ရုပ်ကိုကြီးဟာတဲ့သွဲကနေတဲ့မတ်တန်လာယောဂနဲ့လည်းတူတာပဲတဲ့သူမသက်သာဘူးတဲ့သူသူ့ဆောင်းနေတာသူ့ထမ်းပိုးနေတာဆောင်းနေတာမသက်သာအဲဒါလည်းမြောင်ကြည့်ပါဟုတ်တယ်ဒါသေချာစဉ်းစားလို့ချင်းတော်တော်ကိုတူတယ်ဒီကိုကြီးတော်တော်တောင်းလေးတဲ့ဥစ္စာကြီးတော်တော်တောင်းလေးတချို့ပုဂ္ဂိုလ်ကယောဂသိပြီးတော့လုံလုံကဲကဲမဖြစ်လို့နေတာလေးရတော်သေးရဲ့ဆိုတချို့ပုဂ္ဂိုလ်မှာတော်တော်လုံလုံကဲကဲဖြစ်တယ်

အဲဒီလိုအနှစိမ့်တွေကိုခန္ဓာအာအနာပြင်ဗမာတော့အနာလို့ခေါ်ကြတာဒီအနာကတော့သူကဖူးလုံးပေါက်တယ်နာပြည်တွေတွေးတွေစုဖဲပြီးတော့အဲပြည်ပုတ်သွေးပုတ်တွေနဲ့နှိမ့်သက်တဲ့အနာပါဒါကအပြင်ဘက်ကပေါက်တဲ့နာရှိတဲ့အတွင်းမှာလည်းပဲသွားတွေပါတွေသွားရင်းတို့ပါတော့သဖုံးတို့ပါတော့ခါတဲ့အဲဒီမှာရည်စည်းကမ်းပြိုးလိုက်ပါအနာတွေရှိပါတယ်သူကလည်းဒီရင်ဘယ်ကားတွေမှာတော့အတွင်းမှာအခုတော့ဆရာဝန်တွေပြောတာ ကျင်စာနာဆိုတာဟာကိုယ်ထဲမှာနှစ်ကြောက်ကြောက်ကောင်းတယ်သူစိတ်ကူးလို့လည်းပြနေတော့သိုးတယ်လားပဲအဲ့ဒီအနာတွေဒါကိုခန္ဓာခေါ်တယ်သူကဒီအနာကတစ်မျိုးပဲသူကအဲ့ဒီအနာနဲ့လည်းတူတယ်တဲ့ဒီအနာကတော့သိသက်တာသူကတော့ဒီအနာရှိမှတော့တခါလဲနားလိုက်ကျင်လိုက်ခဲခဲလိုက်မနာဒုက္ခရောက်ပါတယ်သူကအဲနာဒုက္ခရောက်ပါတယ်သွေးသူနာဆိုတော့နားရမပြောနဲ့တော့သူကဖြစ်လာလို့ချင်းသိကျင်လဲဖူးလုံးပေါက်တဲ့နားတွေရှိရရနာဆိုရင်လည်းရပြီးတော့ဒုက္ခပေးနေတာပဲ။

ကိုယ်တည်းရောက်နေတယ်လို့ဆိုတာခဲတာထုတ်ဖို့ကလည်းတော်တော်ခက်တယ်ဟိုမှာအဲနင်းနေနေတဲ့ခံရခက်ကိုယ်တည်းအတွင်းကလည်းပြင်ပြင်ကလည်းမဟုတ်ပြင်ကဆိုရင်လည်းဆွဲထုတ်ပြလိုက်ကြတာသူ့စာအတွင်းရောက်အဲလိုပဲဒီရုပ်တရားတွေဟာရုပ်ကိုယ်ကြီးကမကောင်းဘူးတဲ့မကောင်းဝင်မဲ့လို့ကိုယ်တည်းကဖြစ်နေတော့သွင့်ပြလိုက်ရမလို့မဖြစ်တော့ခက်တာပဲဒီရုပ်ကိုယ်ကြီးအဲဒါကြောင့်ညာညောင်များလို့ပဲသူ့ဝင်နေတဲ့ညာညောင်များလို့ပဲနှိမ့်သက်တတ်တဲ့ တရားပဲလို့ဒီလားလဲဒါလည်းပဲမြင်အောင်လို့ရှုပါမမြဲခြင်းရဲ့ယောဂစွဲမမြဲခြင်းရဲ့ယောဂစွဲသူတို့ယုံသူတို့ယုံမှတ်ဖို့ရတယ် မမြဲစင်းရဲ့ယောဂစွဲသူ့မြဲအိုင်အမှာဒါလိုထားလိုက်ဦးမှာမမြဲစင်းရဲ့ယောဂစွဲသူ့မြဲအိုင်အမှာဒါပေမဲ့ဒီတော့ဆက်ခုကြည့်တယ်သူကမှားရခဲ့တယ်သူကသဘောကလေးလို့မှာဘုန်းကြီးစောစောကလည်းလောက်တာဘုမှပဲတော့မှာမမြဲစင်းဟိုဒီတဲ့နေရာမှာသုတ်တုံမှာတော့လောက်တာပဲဒါကဒီတိုင်းမဟုတ်ဘူးသူကတမျိုးဖြစ်တယ်သူကတမျိုးဖြစ်တော့သူ့တိုင်းလည်းမဖြစ်ဘူးဒီကမမြဲစင်းရဲ့ယောဂစွဲ ပြုမြဲအိုက်အမှားကဲဆိုရမယ်မမြဲစင်ရဲ့မြဲစင်ရဲ့ယောဂါဆွဲယောဂါဆွဲပြုမြဲအိုက်အမှားပြုမြဲအိုက်အမှားမမြဲစင်ရဲ့မမြဲစင်ရဲ့ယောဂါဆွဲယောဂါဆွဲပြုမြဲအိုက်အမှားပြုမြဲအိုက်အမှားမမြဲစင်ရဲ့မမြဲစင်ရဲ့ယောဂါဆွဲ မြဲအိုက်အမှားမမြဲအိုက်အမှားဆိုတော့မမြဲစီရဲ့လောကကွယ်သူမြဲအိုက်အမှားမမြဲစီရဲ့လောကကွယ်သူမြဲအိုက်အမှားမမြဲစီရဲ့လောကကွယ်သူမြဲအိုက်အမှားအဲရုပ်ကိုကြီးကိုအခုဘယ်နှခုရတော့မမြဲရဲ့ဆင်းရဲရဲ့ ယောဂဆွဲရယ်ရှင်မြင်အိုင်အမှား၄ခုပေါ်တယ်အဲဒီ၄ခုနဲ့၄ခုတော့အရှင်ရတယ်မြောင်ရှုပါတဲ့ဒီ၄ခုနဲ့ဟုတ်ပါရှုရင်တော့ရှင်မြင်မှုရပါပဲသားမမြဲတာကလည်းခြေတိုင်းခြေတိုင်းနဲ့လိုက်ပြီးတော့ရှုနေရင်မမြဲတဲ့သဘောဟာသူကထင်ရှားတွေ့ရတယ်ဒါကတော့ခြေတိုင်းခြေတိုင်းလိုက်ရှုမှာအတွေးနဲ့ရှုလို့ကတော့အကျဉ်းချမရမှာခြေတိုင်းခြေတိုင်းနေကိုလိုက်ပြီးတော့ရှုနေလို့ရှိရင် မမြဲတဲ့သဘောတွေကိုသင်ကြားတွေ့ပါတယ်ဆင်းရဲတာတွေကလည်းဖြစ်ဖြစ်ပြည့်စင်နေတာဆင်းရဲဒီကြည့်နေမကောင်းမှုဆိုတာတွေ့ပါလိမ့်မယ်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်မပြတ်မှန်နေတော့ယောဂဆွဲနေတာနဲ့တူတယ်ဆိုတော့ဆွဲကနေတဲ့ယောဂအများအားကြောင်းကြပြပါစိုက်ပြီးကုစားနေရတာလည်းပဲကုစားမှတော်ရုံရှိသူလိုလိုက်နေမှဒီခန္ဓာကိုယ်ကြီးကလည်းသူ့လိုလိုက်နေမျိုးမျိုးသူကြိုက်တာတွေကိုမျိုးပေးပြီးတော့ပြုပြင်နေမှတော်ရုံလေးရှိတယ်ဒီထဲကနေပြီးတော့ လေကနေပြီးတော့သူကချင်းချောက်တာရှိသေးဆိုတာကိုသူကဟွန်းငါမင်းတွေးမတွေးလို့ရှိရင်မင်းသေးလိမ့်မယ်ငါကိုကောင်းကောင်းမွန်ထားမထားလို့ရှိရင်မင်းသေးလိမ့်မယ်ဒီလိုမဆိုးတော့လဲဆိုးတဲ့ခုဆိုးတဲ့ကဲလို့ပဲသူ့ဥစားတယ်အများလားသူကအကြောင်းကြဆိုင်သူ့ဝင်နေတဲ့ဟုတ်လားအဲအာယမနဲ့လည်းတူတယ်တဲ့ဒီဒီသွေးတွေသူ့ခဲပြီးတော့ပေါက်နေတဲ့အနာနဲ့လည်းတူတယ်တဲ့ဒီအနာအနာပြည့်လို့ရှိရင် အမှန်တရားကြိုက်ခဲပြီးတော့ဒုက္ခတွေရောက်တာဒါလိုပဲဒီရုပ်ကိုကြီးကိုဆောင်ရွက်နေရတာလည်းပဲဒုက္ခရောက်နေတာပဲတဲ့ဒီရုပ်ကိုကြီးဒီရုပ်ကိုကြီးอ่ะอืมနေသာတော်ဒုက္ခတော်ရောဂတော်ခန္ဓာတော်အပန္လတော်ညာညောင်တယ်လို့ပြောအကတော်အကတော်လည်းဒုက္ခတော်ဆိုပြီးတော့တရားကတော့ဝင်သားမယ်ဒုက္ခတွေဆန့်နေတယ်အကမကောင်းမှုပဲမကောင်းမှုနဲ့လည်းတူတယ်မကောင်းမှုကမကောင်းကျိုးပေးတာ မကောင်းမှုဆိုတာမကောင်းကျိုးပဲမကောင်းတဲ့အမှုပြုလို့ရှိရင်လောကနဲ့စတဲ့မကောင်းမှုလည်းရှိတယ်၊သံဃာနဲ့စတဲ့မကောင်းမှုလည်းရှိတယ်။လောကနဲ့စတဲ့မကောင်းမှုကတော့လောကလူများကသာမလုပ်အပ်ဘူးမလုပ်ကောင်းမှုဆိုရင်သမုဒ္ဒရာရဲ့သာတို့မကောင်းမှုဖြစ်နေတာ။အဲ့ဒါတွေသွားလို့လို့ရှိရင်မကောင်းကျိုးတွေပေးတယ်။လောကမှာလူအများကဖြစ်စေ တိုင်းပြည်အကျိုးနေတဲ့ဆိုရကရှိတာမလို့အောင်ဝေဟာမလို့အောင်ဆိုသံသာရတဲ့ရှင်အားတွေရှိတယ်အဲဒါမလို့အောင်ဘူးဆိုတဲ့ဥစ္စာတွေမလို့ဘဲနေမှာလို့လို့ရှိရင်ဒါကိုကလည်းကိုကောင်းတယ်ဆိုပြီးသွားလို့ဝင်မယ်ဒါအပြစ်ဖြစ်တတ်တယ်မလို့အောင်ဘူးအဲဒါမကောင်းတဲ့မှုလောဘတရားကြီးရာမကောင်းတဲ့မှုကတော့ကိုလောဘဒေါသမောဟလိုလိုက်ပြီးတော့ပြုတဲ့မှုတွေပါပဲလောဘလိုလိုက်ပြီးကိုကောင်းစားအောင်ဒေါသလိုလိုက်ပြီးတော့ကိုကောင်းစားအောင်သူများကိုဒုက္ခရောက်အောင်မောဟလိုလိုက်ပြီးတော့ကိုကောင်းစားအောင်ကိုနဲ့သက်တဲ့ပုဂ္ဂိုလ်ကြီးကောင်းစားအောင် အဲ့ဒါတွေပြုတော့သူတို့ဘာတွေဒုက္ခရောက်မတော်တာတွေပေါ့သူများတဲ့ကိုသတ်ခြင်းနဲ့သတ်မယ်သူများဥစ္စာခိုးရင်လည်းခိုးမယ်လိန်ရင်လည်းလိန်မယ်နှိမ့်စင်ရင်လည်းနှိမ့်စင်မယ်ညှင်းဆဲမယ်မတော်မတရားတွေပြောရင်လည်းပြောမယ်အဲ့လိုဟာတွေမကောင်းမှုတွေပဲမကောင်းတဲ့မှုတွေအဲ့ဒီမကောင်းမှုတွေပြုလို့ရှိရင်လောကတွင်လည်းမကောင်းကျိုးတွေပေးတတ်ပါတယ်လောကတွင်မဟုတ်ရင်လည်းသာမယာမှာမကောင်းကျိုးတွေချက်ပြီးတော့ပြီးသွားတယ်အဲဒီတော့ ဒီရုပ်ကိုကြည့်ရလဲဒါလိုပဲဒီရုပ်ကိုကြည့်နေပြီးတော့မကောင်းကျိုးတွေရတယ်တဲ့ရုပ်ကိုကြည့်ရှိခြင်းကြောင့်ရုပ်ကိုကြည့်အကြောင်းပြုပြီးတော့နာရောဂါဝေဒနာတွေမျိုးမျိုးဖြစ်ရရုပ်မရှိရင်နာပဲဖြစ်နိုင်မှာမဖြစ်နိုင်ရုပ်ကြည့်လို့ဖြစ်တယ်ရုပ်ကိုကြည့်ရှိခြင်းကြောင့်မိမိကိုယ်သူတော်ဘာကနှိမ့်သက်မယ်ဆိုရင်လည်းနှိမ့်သက်နိုင်တယ်အရင်ဆုံးရှင်တို့ကြိုးတို့ကလာပြီးတော့ကြိုက်နေတဲ့ပေါ်တွေရုပ်ကြည့်ကြည့်လို့အကယ်ရုပ်မရှိရင်ရှင်ပဲကြိုက်လို့ဖြစ်မလဲသောသား ယုံကြည်တော့ရှင်ကလည်းကြိုက်တာပဲဒါတွေချက်ရတယ်ရှင်တော်နဲ့မှလည်းမနေလို့ရှင်ဒုက္ခပဲသူစားကြဘိုးရှိတဲ့ပုဂ္ဂိုလ်ကကြဘိုးကြိုက်ပန်းနေပါလေဆိုကြည့်သေးအထက်ရမှပြင်အပန်းလည်းကြိုက်တာဒါကချုပ်တို့ပါတော့ရှိတယ်ရင်ကောင်းတွေပါတွေကလာပြီးတော့အုံလေသေးနှိမ့်ဆက်လေသေးသူစားယုံကြည်လို့အဲ့ဒါသာအကောင်လေးတွေသေးလေးတွေဒီမွေတို့ကင်းတော့လူသေးသေးတဲ့ဥစ္စာတွေတော်တယ်ပါတဲ့နေတဲ့ပုဂ္ဂိုလ်တွေဆိုရင်ရှင်သေးတို့ကြားတော့ဒီလိုပါတွေရှိတယ်ကြံလို့ อืมပြီးတော့လူလူချင်းလည်းပဲနေရနေရတွေညှင်းဆဲတာတွေခံရတာရှိတာကိုအဲမဆွဲတာတော့ခံရတဲ့နိုင်တဲ့ပုဂ္ဂိုလ်တွေကညှင်းဆဲဒါယုတ်ကြည့်လို့ပဲယုတ်ကြည့်ရင်ဘာမှဖြစ်နိုင်ဘူးအဲတော့ယုတ်ဟာမကောင်းမှုနဲ့တူတယ်တဲ့သူရှိနေလို့မကောင်းကျိုးတွေခံစားရတယ်အနာရောဂါဖြစ်ခြင်းဒုဗ္ဗနှိစ္စခံရခြင်းအဲဒီလိုဟာတွေဒုက္ခတွေလည်းဝတ် ပြီးတော့ယုံကြည်နေလို့ပဲဆာလမုသိပြီးဒုက္ခရောက်ရတယ်ဆာလည်းယုံကြည်လို့ပဲယုံမရှိရင်ပဲဆာမလဲယုံကြည်လို့ဆာလမုသိရတယ်อืมမစာရည်စားတွေကျွေးမွေနေရဒုက္ခတွေရောက်နေတယ်မကောင်းကျိုးတွေရတယ်အဲဒါကြောင့်မကောင်းမှုနဲ့လည်းတူတာပဲညာညောင်းနဲ့လည်းတူတယ်ညာညောင်းသူ့မှု မကောင်းမှုမကောင်းမှုနဲ့လည်းတူတယ်သံလာတော့အကတော့အာဘာရတော့ဒီကလည်းအနာတစ်ခုလာကြတယ်ဒီအနာကတော့ကိုရခါရခါဖြစ်တတ်တဲ့အနာဒါကတော့အာဂန္တုကအနာပေါ့စာမှားလို့ကြားတယ်နေမကောင်းထိုင်မကောင်းဖြစ်တယ်ဒီကျိုးမှားလို့ကြားတယ်နေမကောင်းထိုင်မကောင်းဖြစ်တယ်အနေထိုင်အစင်မသိလို့နေမကောင်းထိုင်မကောင်းဖြစ်တယ်မကြမ်းမှာဖြစ်တာကတော့အာဂန္တုကအနာတွေဒါသိကုလိုက်ရင်ကြောက်တယ်ခုနကဟို ထမကသွက်ကနေတဲ့အနာမျိုးမဟုတ်ဘူးသူကတော့အဲသူကလည်းပဲဖြစ်တဲ့အခါဒုက္ခပေးတာပဲသူကလည်းဒီဈာနာကြားတဲ့အနာယောဂတွေဖြစ်ရင်ဖြစ်တဲ့အခါတော့လူလက်ခါတော့ဒုက္ခဥစ္စာပဲအဲလိုပဲတဲ့မျိုးကိုကြီးကဒီဟာတစ်ခါဖြစ်လာတဲ့အရဏုကဖြားတဲ့အနာတွေလည်းတူတာပဲတဲ့လို့ဆိုတာအဲတော့သုံးဖို့လို့တော့ရပါလိမ့်ခမရဲ့ခုနကနဲ့စကြည့်သမားတော့ခုနကစပါတော့မမြဲခြင်းရဲ့

ညာညောင်သူကျူမကောင်းဘူးကာယညုလို့သိမကောင်းတော့ဘူးမကောင်းမှုဒါပေမဲ့ရတဲ့ဥစ္စာထားရအောင်ပါပဲနောက်တစ်ခါမှဟိုမှာကြီးကြီးမှစဉ်းစားရအောင်ပါကွာ ဉာဏ်ညာဟုရှိဉာဏ်ညာဟုရှိမကောင်းမှုရှားမှုသူလှသွားတယ်ရထားမှာနောက်တစ်ခါမှသိအောင်အဲဆိုသားမအောင်ညာညာဟုရှိညာညာဟုရှိ ညာညဟုကျူညာညဟုကျူမကောင်းမှုမကောင်းမှုရှားမှုတူလစွာရှားမှုတူလစွာညာညဟုကျူညာညဟုကျူမကောင်းမှုမကောင်းမှုရှားမှုတူလစွာရှားမှုတူလစွာညာညဟုကျူညာညဟုကျူမကောင်းမှုမကောင်းမှုရှားမှုတူလစွာရှားမှုတူလစွာညာညဟု မကောင်းဘူးရှားမှုဒုလာစွာဒါရောမှုသူမကောင်းဘူးရှားမှုဒုလာစွာဒါရောမှုသူမကောင်းဘူးရှားမှုဒုလာစွာအဲတော့ခုနှစ်ခုရပါတော့၄ခုပဲလို့ညာညောင်းကိုကျူညာညောင်းညာညောင်းနဲ့တူတယ်လို့လည်းကျူရမကောင်းမှုနဲ့တူတယ်လို့လည်းကျူညာညောင်းကိုကျူမကောင်းမှုကြားမှုဒုလာစွာဒါနာမှုနဲ့လည်းတူတယ်

ကိုယ်နဲ့နီးစပ်တဲ့ပုဂ္ဂိုလ်ဆိုရင်ပြောရင်ဆိုရင်ရတယ်စီမံခံခွဲလို့ရသူသသိန်းကိုသူသသိန်းကိုယ်နဲ့မသိတဲ့လူကဘာမှစီမံခံခွဲလို့မရဘူးလာပါအောင်ဆိုမယ်သူလာခြင်းမလာမှာသွားပါဆိုလည်းသွားခြင်းမသွားမယ်လာလုပ်ပေးပါအောင်ဆိုလုပ်ခြင်းမလုပ်မယ်သူကသသိန်းကိုစီမံခံခွဲလို့မရဘူးကိုယ်အိမ်ကလူဆိုလို့ရှိရင်တော့ကိုယ်နဲ့ရင်းနှီးနေတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒါကတော့ကိုယ်လာရအောင်ဆိုလာတယ်သွားအောင်ဆိုသွားဒါလေးလုပ်လို့စမအောင်လို့ပြောလို့ဆိုလို့စီမံခံခွဲလို့ရတယ်

ရုပ်ကလေးနုနုပြူပြူနဲ့နေခြင်းနဲ့တစ်ပြေးပြေးအိုးအိုလာတဲ့ဆံရင်ဖြူသွားတယ်ကျိုးပါတယ်မဖြစ်ပါနဲ့ဒါတွေမလုပ်ပါနဲ့ပဲရနေမှာတော့ဘာမှစီမံခါခွဲလို့မရဘူးအကိုလေးလံထိုင်မနေတာပေါ့ပါတော့ဆိုလို့လည်းမရဘူးနေမကောင်းထိုင်မကောင်းဖြစ်နေနေကောင်းထိုင်ကောင်းပါတော့လို့လည်းမရဘူးဘယ်လိုမှစီမံခါခွဲလို့မရဘူးသူအကြောင်းအားလေဆိုတာပဲအဲဆင်းနေဝါနဲ့ပြုပြင်လို့သက်သာရင်သက်သာရောပဲမသက်သာလို့ချင်းဘယ်နဲ့မှမတတ်နိုင်ဘူးဒါကြောင့်သူစိမ့်နေလည်းတူတယ်ပရတော် မှလောကတော့ပြည့်စည်တာပဲခဏမစဲသူဟာဗျာမရာပြည့်စည်နေတာပဲမပြည့်စည်အောင်လို့တားဆီးနေလို့မရဘူးသူစိမ့်သူစိမ့်ပြင်ပါနဲ့ပြင်ပါသူစိမ့်နဲ့လည်းတူတယ်ပြည့်စည်တတ်တယ်အဲတော့သုံးညတော့သုံးညကင်းစိတ် ဒီရင်ပုဂ္ဂိုလ်သတ္တဝါလို့ခေါ်ကြမရှိဘူးအသက်ရှင်တဲ့အကောင်ပဲပုဂ္ဂိုလ်သတ္တဝါခေါ်ကြမရှိသုံးရအကင်းစိတ်အနတ္တကောအတ္တကောလည်းမဟုတ်ဘူးတဲ့ဟွန်းသူစိမ့်ရယ်ပြည့်စည်တာရယ်သူစိမ့်ပြက်လာပါသူစိမ့်ရယ်ပြည့်စည်တာအဲတော့အဲကျင်းစိတ်တာရယ် သူစိတ်ပြက်လက်ကျင်းပပြီးတော့ကျင်းစိတ်တယ်ဆိုတာစိတ်ကျင်းပသူစိတ်ကျင်းပသူစိတ်သူစိတ်ပြက်လက်ကျင်းစိတ်ပသူစိတ် သူစိမ့်ပြက်လှကျင်းစိတ်ပါအနတ္တရှိရအနတ္တရှိလေပါဘောအာကာရံချရမှာခုနကလည်းကြိုက်အောင်လို့ပါအဲသူသားမအောင်လည်းနောက်မှသင်္ကေတနဲ့ပြင်မအောင်မယ်လို့ဆိုတာဒီတော့မစောလာဘူးသောသောကဘုံညာစဉ်းစားမှလည်းဥစ္စာတည်းများတွေကြောက်ပြီးတော့စဉ်းစားနေတာနဲ့ရှင်းရခဲ့တယ်ခဲ့တယ်ဆိုတာမှ သူစိန်ပြက်လာသူစိန်ပြက်လာကင်းစိတ်ပါကင်းစိတ်ပါအနတ္တရှုလေပါအနတ္တရှုလေပါသူစိန်ပြက်လာသူစိန်ပြက်လာကင်းစိတ်ပါကင်းစိတ်ပါအနတ္တရှုလေပါအနတ္တရှုလေပါသူစိန်ပြက်လာသူစိန်ပြက်လာကင်းစိတ်ပါကင်းစိတ်ပါအနတ္တရှုလေပါအနတ္တရှုလေပါ သူစိတ်ပြက်လာစိတ်ပြက်လာကင်းစိတ်ပါပါအနတ္တသူနေပါသူစိတ်ပြက်လာကင်းစိတ်ပါအနတ္တသူနေပါသူစိတ်ပြက်လာကင်းစိတ်ပါအနတ္တသူနေပါပရတော့သူစိမ့်ပြင်မနဲ့ပြင်မသူစိမ့်နဲ့တူတယ်လို့လည်းပဲဒီမြင်အောင်ကြည့်ပါတယ်ဒါကပြင်မနဲ့သူသာ ကိုယ်ကြီးမှဖောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ကိုယ်တယ်စတယ်စသည်ချင်းရှုနေတဲ့အခါကိုယ်လိုတဲ့ဘာမှဖြစ်ဘူးဆိုတော့ကိုယ်ဖြစ်ဖြစ်တာတွေမဖြစ်ဘူးဖြစ်နေတာတွေကြောက်ဖြစ်နေတာပဲဒီလိုနေပါအောင်ဆိုမရဘူးဟိုလိုနေပါအောင်ဆိုမရဘူးဘာမှမရဘူးဆိုတော့ဒီမှာခံွဲလို့မရသူစိမ့်နဲ့တူတယ်ကိုယ်ကိုယ်ကြီးတာဆိုရတယ်ကိုပြောတာလည်းဘာမှမရကိုလိုရှိတာလည်းမရသူစိမ့်နဲ့တူတယ်ဆိုသင်ကြားပါလားပြက်လာပြီတဲ့မပြက်ဖဲနဲ့လည်းမလို့ခဏမစဲပြက်နေတာတွေလည်းမှတ်တိုင်းမှတ်တိုင်းဒီပြင်းကြောက်သွားရင်ဒါတွေအတူတော့ ဒီလိုပြည့်ပြည့်စည်နေတာတွေ့ရတယ်သူစိတ်ပြက်လာကိစိတ်ပါသည်တဲ့ဒီထဲမှာအစတုန်းကတော့တက်ကျင်နေတဲ့အကောင်လေးရှိတယ်အောင်နေတာကိုငါပဲတော့အောင်နေကိုကြီးတစ်ခုလုံးငါပဲအောင်နေအခုကငါကောင်ချလို့မရဘူးသူသဘောတည်းသူဖြစ်လာတွေ့ရတယ်ဒါကြောင့်ကိစိတ်ပါနေပြီးတဲ့ပုံညသူစိတ်ရှင်ပါကိစိတ်ပါ

အဲလိမ့်ကြံပေးရခြင်းနှိမ့်နေပေးရခြင်းကျို့ပွဲခြင်းပြည့်စည်ခြင်းသဘောရှိတော်အရာကာယောဤရုပ်ကိုယ်ကြီးကိုအနိစ္စတော်မမြဲဝီ၎င်းဒုက္ခတော်ဆင်းရဲဝီ၎င်းသောကတော်သွက်ကနေသောနာယောဂနဲ့တူတူဖြစ်လောကနာတော်အနစိမ့်နှင့်တူသည်ဟူ၍၎င်း ဘာလာတော်သုဝင်နေတော်မြားညောင်နဲ့တူသည်ဟူ၍၎င်းအကတော်မကောင်းမှုနဲ့တူသည်ဟူ၍၎င်းအာဘာရာတော်ရံကာဖြစ်တတ်သောအပြာနာယောဂနဲ့တူသည်ဟူ၍၎င်းပရတော်သူစိမ့်ပြုပန်းပြင်ပသူစိမ့်နဲ့တူသည်ဟူ၍၎င်းပါလောကတော်ဗယံဗရာပစ္စည်းရသည်ဟူ၍၎င်းသုံညာတော်ပုဂ္ဂိုလ်တ attva အတ္တကောင်မှကင်းစိတ်နေသည်ဟူ၍၎င်းအနတ္တတော်အတ္တကောင်ငါကောင်ဟုတ်သဘောတရားများဟူ၍၎င်း သမနုပါတာသမနုပါတိတာဘောသူမြင်အာဤသူမြင်ရမည်ဒီကနေ့ကပြပိုက်ကိုဟောနေတာဒီကဒီကိုကြီးဟာအနိစ္စဒုက္ခအနတ္တသဘောကြီးပဲလို့မြင်အောင်ကျุပါတယ်လို့ကျุပါတာပါပဲဒါမဲ့သူဒေသနာတဲ့သုံးအောင်လို့ဒီမှာဘုံလုံးဟောနေတယ်အနိစ္စတော့မမြဲဝေ၎င်း နေသာတမမြဲဝေ၎င်းအခြင်းညုတ်ဒုက္ခတော့ဆင်းရဲဝေလောအနတ္တတော့အနတ္တအဖွေ၎င်းသမုပါတာတော့ရှုမြင်တော်သမုပါတာတော့ရှုမြင်သောပုဂ္ဂိုလ်အားကာယေကို၌ကာယံကာယေကို၌ယောကာယဆံတော်အခြင်းကို၌နှစ်သက်လိုလားသောတဏှာသည်အတ္တိရှိရာကာယနဝတာကိုတို့ဆင်လိုက်သောသဘောသည်အတ္တိရှိ သာထိုသဘောသည်ပဟိယတိကြောက်ကင်းပြီအဲဒီလိုရှိရင်ကိုယ်မှာနှစ်သက်နေတဲ့ကိုရုပ်တွေပေါ်နှစ်သက်နေတဲ့ပါရနေတဲ့တဏှာရှိတယ်တဲ့ဒီတဏှာကြောက်သွားပါလိမ့်မယ်ဒီရုပ်ကိုကြီးဟုတ်လားကိုယ်ဆိုတာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုယ်ကိုယ်နဲ့ကိုယ်တော့ပါရနေတာပဲလှပါတဲ့ပုဂ္ဂိုလ်တွေလည်းပါရတာမလှပါတဲ့ပုဂ္ဂိုလ်လည်းပါရတာပဲ

ဆင်းမြင်လာလို့ရှိရင်တဲ့ဒီကိုယ်မှာဆင်းမြင်တွေ့လာနေတဲ့ပါရနေတဲ့တဏှာလေးကျင်းသွားပါလိမ့်မယ်။ဒါကိုပယ်နိုင်ပါလိမ့်မယ်ဆိုတာရုပ်ကိုကိလေသာကင်းအောင်လို့ရှုဝင်ရှုနေအခုယောဂီပုဂ္ဂိုလ်တွေကဒီကိုကြီးကိုရှုပါများတဲ့အခါကျတော့ပါရဆွဲလာပြီးတော့နေတဲ့တဏှာနဲလာတယ်။နောက်ဆုံးကျရင်ကင်းရမှာပဲလား။နောက်ဆုံးကျရင်ကင်းရမှာအစတုန်းကဆိုရင်ချင်းရုပ်ကိုကြီးကသိသိဟာကြတယ်။ကိုယ်ကလည်းကိုယ်တော့တော်တော်ပါကြတယ်။ပါရစရာဖြင့် သူများတဲ့ကိုယ်ကကောင်းနေတဲ့အနေမျိုးသင်ရတယ်။အဲကိုယ်တဲ့ကောင်းတဲ့ပုဂ္ဂိုလ်လည်းရှိတော့ရှိတာပေါ့လေဒါပေမဲ့လည်းကိုယ်အောက်ကပုဂ္ဂိုလ်တွေရှိတော့ငါတော်သေးရဆိုပြီးကိုယ်အနေကိုယ်ခါတယ်ပါရစရာနှစ်တဲ့စရာဖြစ်။ကျညာမမရှိနေတဲ့သူလူပြည်သူရှိနေတဲ့သမာသုမရှိနေတဲ့သွားခြင်းသွားနိုင်တဲ့စားခြင်းစားနိုင်တဲ့လှုပ်ခြင်းလှုပ်နိုင်တဲ့ဒီကိုကြည့်မိပြုပြီးတော့ကိုကြည့်လာကြည့်ရတယ်မြင်လာမြင်ရတယ်နားတော့နားတော့ဆောင်ရတယ်ခံစားခြင်းလားခံစားရတယ်ဒီကိုကြည့်ကတော်တော်နေရာကျတယ်အသုံးနာကျတယ်အောင်မြင်တယ်အခု ခြေတိုင်းခြေတိုင်းနဲ့လိုက်ပြီးတော့ကျူးလိုက်တဲ့ခါကလာတဲ့ဒီကိုကြီးကဘာမှသုံးမကြောက်ဘူးခဏမစက်ဖြစ်ပြနေတဲ့သဘောကြီးသူ့ဝေးလာဘာမှခိုင်မာတာမရှိဘူးကြည်ကြည်တဲ့ချင်းနဲ့သင်္ဟုပြမှုမြဲနေစေတယ်လို့ဆင်းရဲပဲဘာမှအားကိုးစရာမရှိဘူးဖြစ်တဲ့သားစရာမရှိဘူးလာယောဂကြီးများဆွက်ကနေသလိုပဲအများအားသူ့ကိုကြောင်းကြောင်းစိုက်ပြီးတော့ပြုပြင်နေရတာညာညောင်များသူ့နေသလိုပဲ ကောင်းမှုမကောင်းကျိုးပေးတယ်လို့ပဲသူကမကောင်းကျိုးတွေအများကြီးပေးနေဒီကိုကြီးရှိတယ်ဒီကိုကြီးပြီးပြီးတော့ဒုက္ခတွေအများကြီးရောက်အဲဒီတည်းမှာကိုစီမံခံဝဲလည်းမရောက်သူသဘောတည်းသူကသူပြင့်နေတာပေါ့သာအထူးအချင်းတော့နေမကောင်းတိုင်းမကောင်းချင်းမှသာပြီးတာဒီကိုကြီးကတော်တော်ကိုနေရာမကျတာပဲသူကဘာမှစီမံခံဝဲလို့မဖြစ်ဘူးအဲပြီးတော့ပုဂ္ဂိုလ်သတ္တဝါရဲ့လို့သာအသာအချင်းနေတဲ့ပုဂ္ဂိုလ်သတ္တဝါလည်းမရှိဘူးသဘောတရားပဲသူကသူဖြစ်တယ်သဘောတရားပဲဆိုတော့ဒီကိုမြင်လာမှကိုရှင်းရှင်း အဲဒီလိုမြင်လာတဲ့အခါမှာဒီကိုကြီးသာယာနှိမ့်သက်မှုတွေကလုံးလုံးမကင်းတောင်မှသက်သာရုံနဲ့သက်သာသွားမှာပါပဲနောက်ဆုံးကြရင်တော့အဲအရဟတမေရသူရောက်ရင်ဒါအကုန်လုံးကင်းရမှာပေါ့အဲဒါကျင်းသွားပါလိမ့်မယ်တဲ့ဒါကရုပ်ကိုဝိပဿနာကျိုးကိုမြတ်စွာဘုရားဒီကနခပရပိုက်ကိုဟောတယ်ဟိုမှာဘုရားဟောတော့မှခဏနေမှာပေါ့လေဘုရားပြောတာကဘုရားပြောတာဒီနာရီလောက်ရှိသွားတော့ကြာသွားဘုရားကလည်းမဆုံးဘူးတော့ကြာနေအဲဒီမှာစင်္သာရိပုတ္တရာကရခနေတရားနာတယ် ဒီကနကပရဝိကသူ့တူပဲအဲဒီမှာသူကခုနပြောတဲ့သဗ္ဗနာကမတိတတိတော်ကတော့အကုန်လုံးဘာမှမကြိုက်ဘူးဆိုတာကဒီဝါဒလာပြီးပြောလို့ဘုရားကသူ့ကိုတစ်ဖြည်းချင်းနဲ့တရားဟောဆုံးမဆုံးမတော့ဒီမှာဆိုတော်တော်သဘောကျနေပါပြီသူ့ယူဆွဲတယ်မဆွဲလန်းတော့ဒီရုပ်ကိုယ်ကြီးပေါ်မှာလည်းပဲဘုရားကဟောရင်ဟောရင်နဲ့သူဒီရုပ်ကိုယ်ကြီးပေါ်မှာခုနအိဋ္ဌမမြဲဘူးလို့ပြောရမယ်ဆိုမမြဲတဲ့သဘောနဲ့သူခင်လိုက် ဒုက္ခရောဂါတို့ခန္ဓာပန်းလာဒါတွေကိုလုံးလုံးသင်ပြီးတော့လိုက်အဲသင်ပြီးတော့လိုက်နေရင်တော့မြတ်စွာဘုရားပါဟောလေဝေဒနာသုံးပါးဟောဝေဒနာနုပဒနာကမ္မဋ္ဌာန်းနဲ့သုံးသပ်တယ်ဒီကနေ့တော့ဟောလုံးပြဝေဒနာနုပဒနာကမ္မဋ္ဌာန်းသူကပြီးပါဦးနောက်နောက်တစ်ရင်ဒုက္ခနာရီတော့မပြီးမှာပါဝေဒနာနုပဒတူတော့တူတူပါပဲဒါပေမဲ့လို့အကုန်လုံးနားလည်အောင်လို့တပြေးပြေးဟိုကပြောစီကပြောနေဒီနေ့ကကုန်သွားတယ်လို့အဲနောက်ဝေဒနာသုံးပါးဝေဒနာသုံးပါး ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာဝေဒနာသုံးပါးရှိရမှာဝေဒနာတစ်ခုချင်းတစ်ခုချင်းဖြစ်နေတဲ့အကြောင်းဒီဝေဒနာလည်းငါးတင်းကြတာကိုတယောက်တည်းမှတယ်ပဲတယောက်တည်းမဟုတ်ဘူးလို့ဝေဒနာဆိုတစ်ခုချင်းဖြစ်နေတာမမြဲဘူးဆိုတာကိုအဲ့ဒါသဘောပေါက်မြတ်စွာဘုရားအသေးစိတ်သူပန်ပြီးတော့ဟောပါတယ်အဲ့ဒီလိုဝေဒနာဟောရင်းနဲ့ဒီကနေ့ကပြပိုက်မှာသောတာပန်ဖြစ်သင်္သာရိပုတ္တရာမထေရကတော့ရဟန္တာဖြစ်တာကိုပြီးတော့ဟောနေတယ်တော့အဲ့ဒါဒီကနေ့တော့မပြီးသေးဘူးနောက်တစ်ခါရှိရတဲ့ရင်မတွေ့ဘူးမှပဲတရားအဆုံးကြီး ပြီးတော့ခုနကဆောင်းပုံကလေးတွေနောက်လည်းညောင်းမှလည်းဒီပါချောတော်မကျော်သေးဘူးဒါပြည့်ုံလေးပဲဆောင်းမှတ်သားရုံလေးခုနဆောင်းပုံကလေးသုံးခုပုံရတယ်ဆိုတော့ရမှရပါတော့မှာဘောပုံမမြဲဆင်းရဲယောဂါဆွဲကျူမြဲတိုင်းတမှာ ကိုင်နာလာရတဲ့ကိုမမြဲစင်ရဲ့မမြဲစင်ရဲ့ယောဂါဆွဲယောဂါဆွဲကျุမြဲအိုင်အမှားမြဲအိုင်အမှားမမြဲစင်ရဲ့မမြဲစင်ရဲ့ယောဂါဆွဲယောဂါဆွဲကျุမြဲအိုင်အမှားကျุမြဲအိုင်အမှားမမြဲစင်ရဲ့ယောဂါ ညာညာဟုရှုညာညာဟုရှုညာညာဟုရှုညာညာဟုရှုညာညာဟုရှုညာညာဟုရှုညာညာဟုဟုညာညာဝဲညာညာဟုရှုညာညာဟုရှုဆိုရခဲ့တယ်နော်ဟွန်းညောင်းလိုပဲဟုတ်ရှိကောင်းပါတယ်ညာဆန်းညောင်းဟုတ်ရှိသွားခဲ့ညောင်းလိုပဲဟုတ် ညောင်းတဲ့သူတော်ကညောင်းလိုပဲတဲ့ညောင်းသူ့နာတဲ့သူလည်းညောင်းလိုပဲဟုမကောင်းဘူးရှားမှုသူလာစွာညောင်းလိုပဲဟုမကောင်းဘူးရှားမှုသူလာစွာညောင်းလိုပဲဟုမကောင်းဘူးရှားမှုသူလာစွာ

ဒါမှခုနကပဲဆိုတော့သူသိမ့်ပြက်လားသူသိမ့်ပြက်ပါကင်းစိတ်ပါကင်းစိတ်ပါအနတ္တရှုလေပါသက္ကရှုလေပါသူသိမ့်ပြက်လားသူသိမ့်ပြက်ပါကင်းစိတ်ပါကင်းစိတ်ပါအနတ္တရှုလေပါသက္ကရှုလေပါသူသိမ့်ပြက်လားသူသိမ့်ပြက်ပါကင်းစိတ်ပါကင်းစိတ်ပါအနတ္တရှုလေပါသက္ကရှုလေပါ နေပါသူသိဉာဏ်သာဉာဏ်သိပါနာတာနေပါသူသိဉာဏ်သာဉာဏ်သိပါနာတာနေပါအဲ့တော့ဒီယုတ်ကိုကြီးကိုသူပြောတဲ့ဆက်တခုတော့ကောင်းတယ်တော့မှတ်မိပါပြီသင်္ဃာတယ်မထုတ်ရမယ်တော့မှတ်မိအောင်တော့ရပါတယ်တော့ဝါမှတ်မိအောင်ရနောက်တရက်ကောင်းတာရှိတယ်ဉာဏ်အောင်မလို့တော့ ဒီရုပ်ကိုကြီးကိုအိဋ္ဌပဲမမြဲဘူးလို့ယူရမယ်ဒုက္ခယူရမယ်ဆွဲကနေတဲ့ယောဂနဲ့တူတယ်လို့ယူရမယ်သံလာသူ့နေတဲ့ညောင်းနဲ့တူတယ်လို့ယူရမယ်အကမကောင်းမှုနဲ့တူတယ်လို့ယူရမယ်အာဘာရဉာဏ်ခါဖြစ်တဲ့ဈာနာယောဂနဲ့တူတယ်လို့ယူရမယ်အယိမာကြတယ်အဲအယိမာနဲ့တူတယ်လို့ယူရမယ်နောက်ပြီးတော့ ပရဒသူစိမ့်သူပါသူစိမ့်ကျမသူကျမသူစိမ့်နဲ့တူတယ်လို့ကြရမယ်ဒီမှာခါပွဲလို့မရဘူးသူစိမ့်နဲ့တူတယ်လို့ကြရမယ်ပါလောကပျက်စီးရတယ်လို့ဗျာမရာဘာမသိသိသိလို့မရဘူးဗျာမရာအမနာကိုပျက်စီးရတယ်လို့လည်းလည်းကြည့်အကြီးကျယ်ပျက်စီးရတဲ့တရားပေါ့နောက်ဆုံးကျသေဒီအကုန်လုံးပျက်စီးတာသုံးညာပုဂ္ဂိုလ်သတ္တဝါငါကောင်မှကျင်းစိတ်နေတဲ့သဘောတရားပဲဆိုလို့ကြည့်ရအနတ္တ ပုဂ္ဂိုလ်သတ္တဝါအတ္တကောင်မဟုတ်သဘောတရားများပဲဆိုလို့ရှိရမယ်ဆယ်တော်ပါးတော့ရှင်းရရင်ရောရှိရမယ်ဒါကရုပ်တာမဟုတ်ပါဘူးနာခန္ဓာတွေလည်းဒီလိုရှိရတာပါပဲဒီနေရာမှာတော့ရုပ်ကိုမြတ်စွာဘုရားဟောတာနာတော့ဝေဒနာနဲ့ဟောတယ်ဝေဒနာသုံးပါးနဲ့နောက်တဲ့ကြမှာမဆက်ပြီးတော့ဟောရအောင်ဒီညောင်ဒီကနခသုတ်တံတရားတော်ကိုယူဇနာကမှာပါရဗရမသောနာကုသကစေနာကြောင့်သုတ်တံဒီနာတော်နဲ့လာတော့ somụwara dawaarụmeariji na ara sina ro naeji d a la ioetiritinye ya yorubaanya ilria eadtiye karya al ọrụ ma a ya ota ya emọbụmya wa